သာသနာတော်တက္ကရာ2559ခုနှစ်ကောဇာတက္ကရာ1385ခုနှစ်ဝါဇူလဇန်4ရက်ခရစ်နှစ်2013ဇူလိုင်လ17ရက်ဇာတာပရိနိနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် သမ္ဗရာစင်စကူဟမ္မွန်ဘေးမြို့ဓမ္မန္တဝိဟာရကျောင်းတိုက်ကြီးအတွင်၌စီရင်ကျင်းပအပ်သောဒေါ်မောလီမိသားစုနှင့်ဥထုံးမောင်ဒေါ်ရီလင်မိသားစုတို့၏ဓမ္မဒါနအမတဒါနအဖြစ်ဓမ္မဒါနအမတဒါနအလူတော်ဖြင့် ခုနှစ်ရက်မဟာတတိပဋ္ဌာန်ဝိပဿနာအချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပြလူမှာကတော့အင်္ဂုတ္တရနိကေကာလတုတ်တံကိုခြေခံပြီးတော့အကျိုးရှိအောင်နေပါဆိုတဲ့တရားတော်ကိုဟောပါမယ်။ပါတယ်လေ။ အကျိုးရှိအောင်နေပါတရားတော်မိမိတို့ရရှိတဲ့အချိန်လေးအတွင်းမှာအကျိုးရှိအောင်နေသွားဖို့အရေးကြီးပါတယ်မိမိတို့ဟာမိသားစုအရေးကျမ်းမာရေးပညာရေးစီးပွားရေးစတဲ့အဲ့ဒီလုပ်ငန်းတွေနဲ့ပဲမိမိတို့ရဲ့ ဝချိန်နေကုံဆုံးလာခဲ့ကြဘဝအတွက်ရုန်းကန်လှုပ်ရှား နေကြရအဲ့လိုရုန်းကန်လှုပ်ရှားနေကြရတော့မိမိတို့အတွက်ချိန်ပူချိန်အားဆိုတာမရှိသလောက်ပဲအဲ့ဒီလိုအချိန်ပူအချိန်အားမရှိသလောက်ဖြစ်နေတဲ့အထဲကမြန်မာနိုင်ငံကဆရာတော်ဘုရားများကြွလာတဲ့အခါ တရားစခန်းပွဲတွေကိုလည်းပဲစွန့်နိုင်သမျှရအောင်ကြိုးစားပြီးဝင်ကြတယ်တရားပွဲတွေဆိုရင်လည်းပဲတရားပွဲတွေရအောင်သွားကြယနေ့လည်းပဲဟမုံဘေးမြို့ဓမ္မန္တဝိဟာရကျောင်းတိုက်တော်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ရဲ့တရားစခန်းပွဲကိုမိမိတို့ရအောင်ကြိုးစားပြီးဝင်မယ်ဆိုပြီးတော့ မိမိအတွက်ခက်ခက်ခဲခဲအခွင့်တွေကိုရအောင်ယူပြီးတော့မှဒီနေ့တရားစခန်းဝင်လာရတာဖြစ်တော့ရရှိတဲ့ဒီခုနှစ်ရက်ဆိုတဲ့အချိန်လေးကိုအကျိုးရှိသွားစေခြင်းနဲ့ဒါကြောင့်ကိုယ်ပိုင်အချိန်လေးတွေကိုကိုယ့်အတွက်အကျိုးရှိရှိသုံးချစေခြင်းနဲ့ အဲ့ဒီလိုအကျိုးရှိရှိအသုံးချစေခြင်းနဲ့အတွက်ကြောင့်အခုအကျိုးရှိအောင်နေပါဆိုတဲ့တရားတော်လေးကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာပါဒီတရားတော်ကိုဘုရားရှင်ကိုရောမြတ်ကြီးတာဝတ္ထိပြင်မောဇေတဝန်ရွှေချောင်းကင်းအောင်မှုလျော်စံပြောတော်မူစဉ်ချိန်မှာဟောကြားတော်မူတဲ့ဒေသနာဖြစ်ပါသတ္တရောဘိကဝေကာလံသမ္မာပါဝိယမနာ တမ္မာနုပရိဝုဒိယမာနာနုပုဝေနအာတဝနံခေယံပါပင်တိဘေကဝေယံတော်များဥจิตသားတို့ဇတ္တာတော်၄ပါးကုန်သောကာလအချိန်ခါတို့ကိုတမ္မာကောင်းမွန်မှန်ကန်စွာဘာဝိယမာနာပွားများအပ်သည်ရှိသောတမ္မာကောင်းမွန်မှန်ကန်စွာနုပရိဝုဒိယမာနာဗမ္မာထထ မပြတ်မလဖြစ်ပွားစီအတ္တိရှိသောအနုဘုဗေနအစဉ်အားဖြင့်အတဝနံအသောတရားတို့၏အတဝနံကမ္မတဝဘဝတဝဒိဋ္ဌတဝအဝိဇ္ဇတဝလို့ဆိုတဲ့အသောတရား၄ပါးတို့၏ခယံကုံညင်းတို့ဗပင်းတိရောက်စေနိုင်ပါပေကုန်၏ရသော်ဘုရားက ကိုယ်ပိုင်ချိန်လေးကိုကိုယ့်အတွက်ကြိုးရှိအောင်သုံးချမယ်ဆိုရင်တဲ့အနုပုပ္ပေနာအတဝနာခယပပင်တိအတောတရား၄ပါးတို့ရဲ့ကင်းရာကုံရာ ချုပ်ရာငြိမ်းရာ ဖြစ်တဲ့နိဗ္ဗာန်ထိအောင်ရနိုင်တယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်တိပိဋကမင်းကောဆရာတော်ဘုရားကြီးကမင်းကောဆရာတော်ဘုရားကြီးရဲ့ဩဝါဒတော်လေးမှာ မိမိရရှိတဲ့ကိုယ်ပိုင်အချိန်ကိုအကျိုးရှိရှိအသုံးချတတ်ရင်နိဗ္ဗာန်ထိအောင်ရနိုင်သည်ဆိုတာလေးလည်းပဲဒီပါဠိတော်လေးကြည့်ပြီးတော့အဲ့ဒီမှာဩဝါဒပေးထားတာပါအတဝနာခယံပပင်တိကိုယ်ပိုင်အချိန်လေးကိုကိုယ့်အတွက်အကျိုးရှိအောင် သုံးချသုံးချတတ်လို့ရှိရင်နိဗ္ဗာန်ထိအောင်ကြိုးရနိုင်တယ်အဲ့တော့အသုံးချပုံခြာနီအကျိုးရှိအောင်သုံးချပုံခြာနီလေးကိုလည်းမြတ်စွာဘုရားက ဟောကြားထားတယ်။ကာလီနဓမ္မသာဝနာကာလီနဓမ္မသာကိစ္စာကာလီနသမ္မာတနာကာလီနဝိပန္တနာမိမိရဲ့ကိုယ်ပိုင်အချိန်လေးကိုအကျိုးရှိရှိဟောဒီ၄မျိုးနဲ့အကျိုးရှိအောင်သုံးချကာလီနဓမ္မသံဝနာမိမိအာလန့်နေတဲ့အချိန်မျိုး အဲဒီလိုအချိန်ခါမျိုးဆိုရင်ဓမ္မသဝနာအကျိုးရှိအောင်ဆိုရင်တရားတော်ကိုယုတ်သေးစွာနာကြပါတဲ့မြတ်စွာဘုရားဟောကြားတဲ့တရားတော်တွေကိုမိမိနာကြားနေခြင်းအားဖြင့်မိမိရဲ့တွင်ကုသိုလ်အကျိုးတွေမရဘူးလားဓမ္မသဝနာတရားနာရတဲ့ကျိုးတွေဘာကျိုးတွေလဲတရားနာရတဲ့ကျိုးတွေ အဲ့ဒီအကျိုးတွေကိုမိမိတို့ရနိုင်တဲ့ကာလေနဓမ္မတာကိစ္စနာထားတဲ့တရားတွေကိုဆွေးနွေးတရားတွေကိုပြန်ဆွေးနွေးခြင်းအပြင်လည်းပဲကုသိုလ်အကျိုးတွေမရဘူးလားကာလေနသမ္မာတနာမိမိနာကြားထားတဲ့တရားကျင့်ပွားထားတဲ့တရားတွေကို ပြန်လည်ဆင်ခြင်သုံးသပ်ခြင်းအပြင်လည်းပဲကုသိုလ်အကျိုးတွေမရဘူးလားကာလေနဝိပဿနာအဲ့ဒီနာကြားထားတဲ့တရားတွေအတိုင်းလိုက်နာပြီးတော့နှလုံးသွင်းထားလို့ မမကံကနှလုံးသွင်းနိုင်ပြီဆိုရင်ကတော့အဲ့ဒီနှလုံးသွင်းထားတဲ့အတိုင်းကျင့်ကြံပွားများအထုတ်ခြင်းအပြင်လည်းပဲဝိပဿနာဘာဝနာကုသိုလ်အကျိုးတွေမရဘူးလားဗျာ။ရနိုင်တယ်။ကိုယ့်အတွက်အကျိုးရှိအောင်သုံးချဖို့ပဲ။တကယ်လို့သာကိုဟာအိမ်မနေနေကြောင်းမနေနေဘယ်မနေနေဒီနေ့ကိုယ့်အတွက်ဘာမှအကျိုးမရှိဘူးဆိုရင်အဲ့ဒီနေ့ဟာကိုယ့်အတွက်ကတော့တကယ်ဝမ်းနည်းပွေပဲ။ရှုံးမယ်။ရှုံးပြနေတဲ့နေ့ပဲ။ အိမ်မှာနေတယ်စီးပွားလည်းပဲတိုးပွားအောင်မလုပ်နိုင်ကျမ်းမာရေးအတွက်လည်းကိုဘာမှမဆောင်ရွက်နိုင်ဘူးနောက်ပြီးတော့ပညာတကူလောကီပညာလည်းမိမိရအောင်ပညာရေးလည်းပဲမကြိုးစားနိုင်ဘူးနောက်ပြီးတော့တကူအိတ်တိပတ်တိဖြစ်အောင်လည်းမကြိုးစားနိုင်ဘူးကုသိုလ်လည်းရအောင်မလုပ်နိုင်ဘူးဆိုရင်ကတော့အဲ့ဒီနေ့အတွက်ဟာကိုယ့်အတွက်အရှုံးကြီးတယ်ပဲ အဲ့ဒီနေ့ဟာကိုယ့်အတွက်ရုံးပေါ်တဲ့နေ့ပဲဒါကြောင့်မို့အချိန်နေဟာကိုတန့်ထားလို့ဆွဲထားလို့ရရင်လားအချိန်နေဟာကုံဆုံးကုံဆုံးသွားအဲ့ဒီကုံဆုံးသွားတဲ့အချိန်နေကိုကိုယ့်အတွက်ကိုအကျိုးရှိအောင်တခုခုလုပ်နေဖို့တော့မလိုအပ်ဘူးလားကုသိုလ်ရတဲ့အလုပ်ပဲဖြစ်စီစီးပွားဥစ္စာတိုးပွားတဲ့အလုပ်ပဲဖြစ်စီပညာရတဲ့အလုပ်ပဲဖြစ်စီ ဓမ္မမဟုတ်ကျမ်းမာရေးအတွက်ပဲဖြစ်စေတခုကိုကိုလုံနေလို့ရှိရင်အဲ့ဒီနေ့အတွက်ကိုအကျိုးမရှိဘူးလားအဲ့ဒီကုံဆုံးသွားတဲ့အချိန်นี่အကျိုးမရှိဘူးလားဒီလိုမှမဟုတ်ရင်အချိန်ရဲ့ဝါမျိုးမှုကိုခံရတယ်။ဘာရဲ့ဝါမျိုးမှုကိုခံရတာလဲ။ဒါကြောင့်ကာလောကန္တတိဘူတာနိတဗ္ဗနေဝတဟတနာယောစကာလကတောဘုဒ္ဓောတဗုဒ္ဓံပစနိပစီ။ ကာလွန်နနှင့်နေညာရက်နှင့်လာစားသောချိန်ခါကာလသည်အတဏမိမိနှင့်တဟအတုတကဝတဗ္ဗနေဝမကြံမကျွင်းခပင်ဥတုံအလုံးစုံသာလျင်ဖြစ်ကုန်သောဘုဒ္ဓနိလူနာမြမတတ္တဝါပေါင်းတို့ကိုကာတတိအချိန်မဆုံးအချိန်ဖြုံးလုံးကိုသုံးဆောင်စားတော့၍နေလေ၏အချိန်တွေကနေပြီးတော့ဘုန်းကြီးတို့ယောဂီများရောဘုန်းကြီးများရောအချိန်တွေရဲ့ စားတောက်ခံနေရတယ်ချိန်နေရဲ့ဝမ်းမြုံမှုခံနေရမနေ့ပိုင်းချိန်နေဟာနေ့လေတိအောင်ပါရလားနေ့ပိုင်းချိန်နေဟာအခုညပိုင်းတိအောင်ပါရလားအချိန်တွေတဖြည်းဖြည်းတဖြည်းဖြည်းအချိန်တွေကုန်ဆုံးသွားအဲ့ဒီအချိန်တွေအတွင်းမှာကိုဘာမှမလုပ်ဘဲနဲ့ဒီတိုင်းနေလိုက်မယ်အေးလိုက်မယ်စားလိုက်မယ်သွားလိုက်မယ်လမ်းလိုက်ပြောလိုက်ပါလိုက်မယ်ဆိုရင်တော့အဲ့ဒီကုန်ဆုံးသွားတဲ့အချိန်တွေဟာကိုယ့်အတွက်အကျိုးရပါမလားမရဘူး အချင်းရဲ့ဝမ်းမြူမှုကိုခံရတယ်ဆိုတာကဒီအချိန်နေကုံသွားတိုင်းကုံသွားတိုင်းမနက်ခင်းအချိန်နေ့လေနေ့လေခင်းအချိန်ညနေညနေခင်းအချိန်တရက်တာတရက်တာအချိန်နေကုံသွားပြီကုံသွားပြီဆိုရင်ကုံသွားတာနဲ့အများမိမိရဲ့အရေးစင်းနေဟာနုပြူလာတာလားရင့်ရော်သွားတာလားဦးမင်းရင့်ရော်သွားတာဦးမင်းရင့်ရော်သွားပြီဆိုရင်သေဖို့ဝေးတာလားနီးတာလား ဒါကြောင့်မို့ရှေးရှေးဆရာတော်များကတဏီကွယ်သေးနေသို့တခါကူတဲ့တဏီကွယ်တိုင်းတဏီကွယ်တိုင်းတရက်ကုံသွားတိုင်းတရက်ကုံသွားတိုင်းသေတဲ့ဘက်ကိုကူကူလာခဲ့ပြီဒါကြောင့်တဏီကွယ်သေးနေသို့တခါကူတဲ့မိလျော်ကသေဘူးမထင်ကြပါနဲ့တဲ့ကိုကိုကိုမိလျော်ပြီးတော့ငါမသေးသေးပါဘူးလို့မထင်လိုက်ကြနဲ့နေကွယ်လျင်သေနေသို့ရောက်ကြပါတားမရဘူးတဲ့ နေကွယ်သွားရင်တည်နေသူရောက်ကြလိမ့်မယ်တနေ့တနေ့ကုံလိုက်တနေ့ကုံလိုက်တနေ့ကုံလိုက်နဲ့နောက်ဆုံးနေကွယ်သွားပြီဆိုရင်မိမိတို့ဟာတည်နေသူရောက်ကြမှာကြီးတယ်ပဲမရောက်တဲ့ပုံကိုရှိမလားကဲတနေ့ကုံသွားတိုင်းတနေ့ကုံသွားတိုင်းဟာိုတဲ့ပဲရောက်လာပြီ။အိုလာပြီဆိုတဲ့ကူကနာရတော့မယ်လေ။အခုဘုန်းကြီးတို့ယောဂီများကြည့်ပေါ့။ထယံကထတခါလေ ဟိုထောင်ကဒီထောင်ကဟိုလက်ရဒီလက်ရအနေထားကြအောင်ကိုလုပ်နေရတာတချင်းကိုမထားနိုင်ဘူးအနေထားကြအောင်ကိုဟိုဘက်လှည့်ဒီဘက်လှည့်ဟိုလိုပြင်လိုက်ဒီလိုပြင်လိုက်နေတခါလေအနေထားကြအောင် လုပ်ပြီးတော့မှတခါလေမနှဲကြိတ်မိပြီးတော့ခန္ဓာကိုယ်ကြီးကိုကုန်းထနေရတာအဲ့တော့ဒီလောက်တောင်ယူယွင်းလာပြီဆိုတဲ့အခါကျတော့သေဖို့ဝေးသလားနီးသလားနီးလာပြီကိုကိုကိုမိလျော်မနေကြနဲ့ မေ့မနေကြနဲ့အဲ့လိုမေ့နေမှာဆိုလို့ဘုန်းကြီးကဒီနေ့ကိုရတဲ့အချိန်လေးကိုကြိုးရှိအောင်နေဘုန်းကြီးဒါပြောချင်တာဟုတ်တယ်မို့လားဒီနေ့ကမိမိတို့ဘယ်လိုပဲဖြစ်ဖြစ်ခုနှစ်ရက်တော့ဖြင့်မိမိတို့ရှင်မင်းဝန်ဆရာတော်ရဲ့တရားစခန်းကိုအားထုတ်မယ်ဆိုပြီးတော့မိမိတို့ကမအားတဲ့ပုဂ္ဂိုလ်ကလည်းအားအောင်ခွင့်နေယူလာခဲ့ပြီအဲ့တော့မိသားစုရှိတဲ့ပုဂ္ဂိုလ်ကလည်းမိသားစုနဲ့လွှဲပြီးတော့ဒီခါလေးရအောင်ယူလာခဲ့ပြီဒီအချိန်လေးကို ဒီချိန်လေးတော့မိမိအတွက်အလုပ်လုပ်မယ်ဆိုပြီးတော့လာခဲ့တာဒီကြရင်ဒီရောက်တဲ့အခါမှာစကားပြောရင်းနဲ့အချိန်မကုန်စီနဲ့မလုပ်ရင်းနဲ့လေဒီပုဂ္ဂိုလ်တွေကမတွေ့ဘူးတဲ့ပုဂ္ဂိုလ်တွေလည်းမဟုတ်ဘူးတွေ့နေကြတာပဲအဲတော့တွေ့နေကြတာဆိုတော့တခြားအချိန်တွေမှာတခြားနေရာတွေမှာကိုလိုစကားပြောကြမယ်ဒီနေ့ဒီအချိန်ကတော့ကိုယ့်အတွက်အကောင်းဆုံးအလုပ်ကိုလုပ်နေတာဘာလုပ်ကိုလုပ်နေတာလဲ အမြင့်မြတ်ဆုံးအလုပ်ကိုလုပ်နေတာဘာလုပ်ကိုလုပ်နေတာလဲကဲဒီတဲ့မြင့်မြတ်တဲ့ကုသိုလ်လုပ်ငန်းရှိသေးလားဘုန်းကြီးတို့ဗုဒ္ဓသာသနာမှာဒီတဲ့မြင့်မြတ်တဲ့ကုသိုလ်လုပ်ငန်းဆိုတာရှိကုန်မရှိဘူးဒီဝိပဿနာလုပ်ငန်းဟာအမြင့်ဆုံးအမြတ်ဆုံး ကုသိုလ်လုပ်ငန်းပဲအဲ့တော့ဒီအမြင့်ဆုံးအမြတ်ဆုံးကုသိုလ်လုပ်ငန်းကြီးလုပ်နေတဲ့အချိန်မှာတော့ဖြင့်စကားပြောရင်းနဲ့ဒီအချိန်လေးကိုတော့မကုံဆုံးစေနဲ့ဟုတ်တယ်မို့လား ငေးရင်တွေးရင်နဲ့ဒီအချိန်လေးကိုတော့မကုံဆုံးစီနဲ့ငတ်ရင်နဲ့လည်းပဲဒီအချိန်ကိုကုံဆုံးမခံနဲ့အဲ့တော့မိမိဟာအမြဲတမ်းတတိဥသိတဲ့စိတ်လေးနဲ့တတိလေးကံပြီးတော့ရှုမှတ်နေမယ်ထိုင်ရင်လည်းရှုမှတ် စိတ်လေးနဲ့နေမယ်ရန်ရင်လည်းရှုမှတ်စိတ်လေးနဲ့နေမယ်သွားနေတဲ့စဉ်မှာလည်းပဲရှုမှတ်စိတ်လေးနဲ့ပဲသွားနေမယ်နောက်ဆုံးအိယာဘောလဲလျောင်းနေတဲ့အချိန်မှာလည်းရှုမှတ်စိတ်လေးနဲ့ပဲနေမယ်ဆိုရင် အဲ့ဒီအချိန်ဟာမိမိရဲ့အတွက်အကျိုးရှိသလားမရှိဘူးလားအဲ့ဒီအချိန်ဟာမိမိရဲ့အတွက်အဲ့ဒီရှုမှတ်နေတဲ့အချိန်ဟာအချိန်ကို မိမိကအရှုံးပေးရတာလားအနိုင်ရနေတာလားဒီထားကြောင့်မို့အချိန်ကိုအနိုင်ရအောင်ယူအကျိုးရှိအောင်လုပ်အချိန်တွေကမိမိတို့ရက်တန့်ထားလို့မရဘူးအချိန်တွေဟာအမြဲတမ်းကုံဆုံးနေတာဆိုတော့ကိုဒီကုသိုလ်လုပ်ငန်းတွေဘာမှမလုပ်ဘူးဆိုရင်ကတော့အချိန်ရဲ့ဝါမျိုးမှုခံရမယ်အချိန်ရဲ့အနိုင်ယူမှုကိုမိမိခံရမယ် ဒါကြောင့်ကာလောနာနှင့်နေညာရက်နှစ်လာဇာသောချိန်ကကာလသည်အတနာမိမိနှင့်တဟအတူတကဝတဗ္ဗနိဝမကြံမကျွင်းကပင်ဥဒုံ အလုံးစုံသာလျင်ဖြစ်ကုန်သောဘူတန်ဤလူနတ်မြမတ္တဝါပေါင်းတို့ကိုခတတိအရှိမဆုံးချိန်ဖြုံးလို့မူသုံးဆောင်စားတော်၍နေလေ၏ယောဇာတတိတံပစဉ်အမှန်ထင်လို့ဉာဏ်မြင်လျော်ညောင်းကျင်ယောဂီသူတော်စင်ပေါင်းသည်ကား ကာလကသောချင်းကမိမိကိုအစာမခံမိမိကသာချင်းကိုကံပြီးတော့ဖမှန်စားတော့နိုင်လေ၏တရားရှုမှတ်နေတဲ့ပုဂ္ဂိုလ်ကတော့အချင်းကိုအနံယူနေတာဘာကိုအနံယူနေတာလဲအချင်းကိုအနံယူနေတာအချင်းရဲ့ဝါမျိုးကိုမခံဘူးအချင်းရဲ့အစားအသောက်ကိုမခံဘူးအချင်းရဲ့အနံယူမှုကိုမခံဘူးမိမိတို့ရှုမှတ်မှုလေးတတိလေးမြဲနေပြီဆိုရင် မြဲနေတဲ့အချိန်လေးဟာမိမိရဲ့အတွက်အကျိုးမရှိဘူးလားအကျိုးရှိနေတာဝိပဿနာဘာဝနာကုသိုလ်အကျိုးမြတ်တွေမိမိရတယ်ဒါကြောင့်ယောဇာတတိတံပစဉ်အမှန်ထင်လို့ဉာဏ်မြင်လျော်ညောင်းကျင်ယောဂီသူတော်စင်ပေါင်းတီကကာလကတောမိမိကအချိန်ကိုအစမခံမိမိမိမိကမိမိကအချိန်ကမိမိကိုအစမခံမိမိကသာအချိန်ကိုကံပြီးတော့ဖန်မှန်စားတော်နိုင်လေ၏ သာသောဘုတော်ချင်းကိုနိုင်အောင်စားနိုင်တဲ့သူယောဂီပုဂ္ဂိုလ်သည်တတိမပြဘုန်းကြီးတို့ဣရိယာပုမရွေးရှုနိုင်တဲ့ပုဂ္ဂိုလ်ကတော့အချင်းကို အနိုင်ယူနေတာပဲလေဘာကိုအနိုင်ယူနေတာလဲအချင်းကိုအနိုင်ယူနေတာမရှုမှတ်နိုင်တဲ့အချင်းဟာမိမိကိုအချင်းကအနိုင်ယူသွားတာပဲအချင်းရဲ့ဝမ်းမြုံမှုကိုခံရတာရှုမှတ်နေတဲ့အချင်းဟာမိမိကအချင်းကိုအနိုင်ယူနေတာ ဒါကြောင့်သာတော်ဘုတော်ချင်းကိုနိုင်အောင်စားနိုင်တဲ့သူယောဂီပုဂ္ဂိုလ်သည်ဘုဒ္ဓပဇဏိတတ္တဝါတို့၏တန္တရာရှိချောင်းအချင်းညောင်းနဲ့မကောင်းယုံမှသမှုရေယတဏှာကိုဒီသမှုရေယတဏှာရှိနေလို့ရှိရင်တန္တရာတူမှန်လားရှိမှန်လားနောက်ထပ်ဘဝတွေဘဝတွေထက်ခါထက်ခါရနေမယ်အဲ့ဒီဘဝတွေထက်ခါထက်ခါရနေပြီဆိုရင် အိုနာသေးအမြဲတမ်းအိုနေမယ်နာနေမယ်သေနေမယ်တသေးတဲ့သေနေရမယ်အဲ့ဒီမှာတန်ត្រာကြီးရှိနေမယ်အဲ့တော့ဒီတန်ត្រာတိုးသွားအောင်တန်ត្រာပြတ်သွားအောင်ဆိုရင်ဒီသမှုရိယတဏှာကိုအမြင့်ပြတ်မပယ်တတ်ရဘူးလားအမြင့်ပြတ်ပယ်တတ်ရအဲ့တော့အမြင့်ပြတ်ပယ်တတ်နိုင်အောင်ဆိုရင်ကတော့အရဟတမဉဏ်ရမှာအမြင့်ပြတ်ပယ်တတ်နိုင်မှာဘာဉဏ်ရမှာလဲအရဟတမဉဏ်ဘုံဉဏ်ရပြီဆိုရင် အဲ့ဒီသမှုရိယတဏှာကိုအမြင့်ပြပယ်တတ်နိုင်ပြီအဲ့လိုပယ်တတ်နိုင်ပြီဆိုရင်နောက်ထပ်ဘဝအတိခန္ဓာအတိရပါတော့မလားမရနိုင်တော့ဘူးဘဝဆင်းရဲခန္ဓာဆင်းရဲတွေမငြိမ်းဘူးလားဗျာဒါကြောင့်မို့ဟောဒီမှာသာတော်ဘုတော်ချင်းကိုနိုင်အောင်စားနိုင်တဲ့သူယောဂီပုဂ္ဂိုလ်သည်ဘုဒ္ဓဘဇနေတ attva တို့ဤတန္တရာရှိကြောင်းအချင်းချောင်းနဲ့မကောင်းယုံမှသမှုရိယတဏှာကို ပစီသွေးရောင်ညှို့ချောက်မျိုးမပေါက်အောင် ထိုပေါင်းနှင်ထိုအဆက်ပြုတ်လို့မူချက်ပြုတ်ဖုံးမြိုက်နိုင်လေ၏အဲရောဒီအမြဲတမ်းတတိတံပစဉ်ဉာဏ်ရှင်နေတဲ့ပုဂ္ဂိုလ်ဟာထိုင်ရင်ရရင်သွားရင်လျောင်းရင်နဲ့အမြဲတတိကံပြီးတော့ရှုမှတ်အားထုတ်နေတဲ့အခါကလည်းကြတော့အဲ့ဒီမှာတဘာဝလက္ခဏာကစပြီးတော့သင်္ကတလက္ခဏာသမင်းညာလက္ခဏာအဲ့ဒီမှာယုံနာတရားတွေရဲ့ဖြစ်ဖြစ်တရားတွေဖြစ်ဖြစ်တရားတွေအလုံးမြင်လို့အဲ့ဒီဉာဏ်နေဆင်းဆင်းပေါ့ အစဉ်စဉ်တက်လာတဲ့အခါကာလကြတော့ဟောဖြစ်မှုပြမှုတွေပြတ်ဆဲသွားတဲ့ငြိမ့်တဲ့နိဗ္ဗာန်အရိယာမဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုရအဲ့ဒီကနေအစဉ်စဉ်ဆက်လက်ကြိုးစားတဲ့အခါကျတော့မဲ့အစဉ်စဉ်ဖို့အစဉ်စဉ်ဆက်ရောက်ပြီးတော့နောက်ဆုံးကိလေသာအသောကုန်ခန့်ယဟန္တာဖြစ်ပြီဆိုရင်ဒီသမှုရိယတဏှာဆိုတဲ့အဲ့ဒီကိလေသာတရားတွေကိုအမြင့်ပြမပယ်တတ်နိုင်တော့ဘူးလားလုံးဝပယ်တတ်နိုင်ပြီနောက်ထပ်အတိတ်ဘဝအတိတ်ရပါတော့မလား အိုနာတိဆင်းရဲတွေအားလုံးမငြိမ်ဘူးလားဆင်းရဲဟုသမျှအကုန်ငြိမ်သွားနိုင်တယ်ဒါဘာကြောင့်လဲအချိန်ကိုမိမိအနိုင်ယူနိုင်လို့လားမယူနိုင်လို့လားဒါကြောင့်ဘုန်းကြီးတို့ယောဂီများအချိန်ကိုအရကိုရတဲ့ကိုပိုင်အချိန်လေးကိုအလဟတဒီမှာစကားပြောရင်းနဲ့အပေါင်းအသင်းနဲ့မှွေလျော်ရင်းနဲ့ဒါနဲ့အချိန်ကိုမကုံဆုံးပါစေနဲ့မိမိရတဲ့အချိန်လေးဟာအများကြီးလားနည်းနည်းလေးလားခုနှစ်ရက်တည်းပဲရတယ် အဲ့ဒီ9ရက်အချိန်လေးကိုမိမိအတွက်အကျိုးရှိအောင်အမြတ်များများရအောင်ယူထားဖို့မလိုဘူးလားဒါကြောင့်မို့အဲ့ဒီလိုအကျိုးရှိအောင် နေပါအဲ့ဒီအကျိုးရှိအောင်နေတဲ့ဤတွေအနေအချင်းလည်းပဲဘုရားရှင်ကိုရောမြတ်ကြီးကကာလေနာဓမ္မတာဝနာတဲ့ကတရားအာမထုတ်နိုင်သေးဘူးကဲဘုန်းကြီးတို့ဒီမှာအမေရိကန်နိုင်ငံမှာမြန်မာပြည်ကဆရာတော်ကြီးတွေကြွမလားလို့တရားစကားမရှိဘူးမရှိလို့တရားဝင်ပြီးအာမထုတ်နိုင်ဘူးဆိုရင်လည်းပဲဒီကနေ့ ဘုန်းကြီးတို့ဒီမှာဘယ်ချိန်ပဲဖြစ်ဖြစ်တရားနာလို့မရဘူးလားရနေတာပဲဘုန်းကြီးတို့နားမလဲဘူးအင်တာနက်ကနေဖွင့်ပြီးတော့နားထောင်ရင်တရားဘယ်တရားတွေဖြစ်ဖြစ်အကုန်လုံးနားလို့ရတယ်လို့ဆိုတယ်အဲတော့ကိုအံ့လက်တဲ့အချိန်လေးမှာတရားလေးနာနေမယ်ဆိုရင်အကျိုးရှိမလားမရှိဘူးလားအဲ့ဒီတရားနာရင်နဲ့နှလုံးသွင်းရှုမှတ်ပွားများအထုတ်သွားလို့လည်းပဲတရားသူမရနိုင်ဘူးလားအဲ့ဒီလောက်ပါရမီမပြည့်စုံသေးဘူးဆိုရင်လည်းပဲတရားနာရတဲ့အတွက် ဒီကုသိုလ်ကကောင်းကျိုးပေးမှလားဆိုးကျိုးပေးမှလားကောင်းကျိုးပေးမှလေဘုန်းကြီးတို့အဲ့ဒါလေးနဲ့စပ်ပြီးတော့ကောက္ကတမြတ်စွာဘုရားလက်ထက်ကကောက္ကတမြတ်စွာဘုရားလက်ထက်ကတောချောင်းလေးတစ်ချောင်းပေါ့အနီးမှာနေတဲ့တောချက်ကလေးတစ်ခုတစ်ကောင်အဲ့ဒီမှာတောချက်ကလေးတစ်ကောင်ဟာတန်ဃာတော်များရဲ့စွမ်းကြံကွမ်းကြံလေးစားပြီးတော့ဒီချောင်းလေးပတ်ဝန်းကျင်မှာပဲနေတယ် ဒီနေ့မှလည်းပဲမနဲ့အာယုံစွန်းလေးဖုံးပေးပြီးတော့တန်ဃာတော်ရှင်မြတ်တွေကမိမိတို့စားကြုံစားကြံလေးကိုပက်ကျဲအဲ့ဒီမှာဒီတောချက်ကလေးကလာပြီးတော့တန်ဃာတော်များစွန့်ကျဲထားတဲ့အဲ့ဒီစွမ်းကြံလေးစားရင်နေစာလေးလှုံရင်းပေါ့အဲ့ဒီမှာအစာလေးတွေကောက်အဲ့ဒီအချိန်မှာတန်ဃာတော်ရှင်မြတ်တွေကတတိပဌာနာသုတ်တံဒေသနာတော်ကိုရွတ်ပွားတည်စေကြတယ်။ဘာသုတ်တံကိုရွတ်ကြတာလဲ။အခုတတိပဌာနာသုတ်တံဆိုတော့အခုယောဂီတို့အထုံနေတဲ့တရား။ အာထုတ်နေတဲ့သုတ်တန်တရားအဲ့ဒီမှာဒီတတိပဒံတရားကိုရုပ်ပွားတဲ့စဉ်နေတဲ့အခါဒီချက်ကလေးကဘာမှနားမလဲဘူးနားမလဲပေမဲ့လို့လည်းပဲတန်ဃာတော်မြတ်ရုပ်ပွားတဲ့စဉ်နေတဲ့အတန်လေးပုံမှာတရားတန်လေးပုံမှာစိတ်အာယုံလေးကကြီးညိုတဲ့စိတ်လေးမဖြစ်ဘူးလားအဲ့ဒီတန်အာယုံလေးပုံမှာစိတ်လေးကကြီးညိုနေတာကြီးညိုစိတ်လေးနဲ့တန်ဃာတော်မြတ်ရုပ်ပွားတဲ့စဉ်နေတာဆိုတော့အဲ့ဒီတန်အာယုံလေးပုံမှာပဲစိတ်အာယုံလေးရောက်နေတယ် အဲ့ဒီတရားတန်လေးပုံမှာစိတ်အာယုံလေးရောက်နေတယ်ဆိုတော့သူစိတ်လေးကကုသိုလ်စိတ်လားအကုသိုလ်စိတ်လားအဲ့ဒီမှာကုသိုလ်စိတ်ကလေးသို့တော့ဒါတရားဆိုတာရော နားလေရလားရုပ်ရဲ့နာရင်ဆိုတာရောနားလေရလားဘာမှမလဲဘူးဘာမှမသိဘူးအဲ့ဒီချိန်လေးမှာကုသိုလ်စိတ်လေးဖြစ်နေတာအဲ့ဒီချိန်မှာဟိုးကောင်းငင်မှာလည်းပဲသိငယ်ကြီးကအစာရှာနေတဲ့ခါမှာဒီချက်ကလေးကိုသွားတွေးလိုက်တဲ့ခါကျတော့ချက်ချင်းပဲထိုးတုပ်လိုက်တယ် အဲ့ဒီမှာထိုးတုပ်ပြီးတော့တစ်ဖက်ကခန္ဓာကိုယ်ကိုကုတ်ပြီးတော့တစ်ဖက်ကခေါင်းကိုစက်ကိုဆွဲဖြုတ်လိုက်တဲ့အခါကျတော့အဲ့ဒီမှာပဲချက်ချင်းသိဆုံးသွားတဲ့ချက်ကလေးတန်ဃာတော်များရုပ်ပွားတရဇင်နေတဲ့တရားအတန်ကိုအာယုံဆိုင်ပြီးတော့နာကြားနေတဲ့အချိန်ကုသိုလ်စိတ်ကလေးနဲ့သိဆုံးသွားတာဘာစိတ်ကလေးနဲ့သိဆုံးသွားတာအဲ့ဒီကုသိုလ်စိတ်ကလေးနဲ့သိဆုံးသွားတာဆိုတော့အဲ့ဒီကုသိုလ်စိတ်ကလေးကဘယ်ကိုသွားပြီးတော့ပို့တယ်လဲဆိုတော့ဒုက္ကတိဆိုတဲ့ပုံပေါ်က လူပြည်လူလောကပို့လိုက်တယ်လူပြည်မှာဥပရိဆိုတဲ့မင်းသမီးလေးသွားဖြစ်တယ်ဘာလေးသွားဖြစ်လဲကဲအစင်တန်းနေသလားအစင်တန်းမြင့်သလားစင်တန်းမြင့်မြင့်မင်းသမီးဘဝကိုသွားဖြစ်တယ်အဲ့ဒီမှာဥပရိဆိုတဲ့မင်းသမီးလေးသွားဖြစ်ပြီးတော့အဲ့ဒီမင်းသမီးလေးဘဝမှာဘုန်းကြီးတို့ဟိုရှိခေတ်ကတော့ဒီပုဂ္ဂိုလ်တွေခုခေတ်လူတွေပြောရင်တိမှတောင်မဟုတ်ဘုန်းကြီးတို့သတ်စင်ကန်းနေ ဟိုလုံးကတော့အောက်မှာတွင်းကြီးတူးရတာတွင်းကြီးတူးပြီးအဲ့ဒီတွင်းပေါ်မှာတခါတဲ့အိမ်ကြီးလိုဆောက်ဆောက်ပြီးတော့အပေါ်ကနေညစ်ကြီးကိုစွန့်ချရတာကျင်ကြီးကျင်ငယ်အဲ့လိုစွန့်ချရဆိုတော့အောက်မှာလည်းပဲတခါတဲ့လောက်တွေကတဖွာဖွာနဲ့အခုလည်းပဲဒီမှာဒီဥပဒေမင်းသမီးလေးဟာအဲ့ဒီတန့်စင်ကန်းဝင်ရင်းနဲ့အဲ့ဒီမှာညစ်ကြီးစွန့်ရင်းနဲ့လောက်တွေရဲ့တဖွာဖွာပေါ်တက်လိုက်အောက်ကျသွားလိုက်ပေါ်တက်လိုက်အောက်ကျသွားလိုက်နဲ့အဲ့ဒီ လောက်တွေကိုကြည်ပြီးတော့ပုလူဝကကမထမ်းကိုဆင်ញင်နှလုံးသွင်းပြီးတော့စီးပြန်ရင်းနဲ့အဲ့ဒီမှာဇန်လေးဖြစ်လာတယ်။အဲ့ဒီဇန်လေးမစိတ်ဖဲနဲ့နောက်ဆုံးဒီမင်းသမီးလေးကွယ်လွန်သွားတဲ့အခါကျတော့ဗြဟ္မပြည်ဗြဟ္မလောကဗြဟ္မချမ်းသာပေါ့ဗြဟ္မဘုံမှာသွားပြီးဗြဟ္မကြီးဖြစ်တယ်။အဲ့ဒီဗြဟ္မကြီးဖြစ်ပြီးတော့ဗြဟ္မဘုံကတက်တန်းရှိရှိနေရတယ်။အဲ့ဒီဘဝကနေပြီးတော့သုတေသွားပြန်ရောတက်တန်းကုန်ပြန်ရော အဲ့ဒီဘဝကနေတည်သွားတဲ့ခါကျတော့လူပြည်မှာဘာသွားဖြစ်လဲဆိုတော့တထေသမီးလေးသွားဖြစ်တယ်။ဘာလေးသွားဖြစ်လဲ။ဘဝတွေကမြင်လိုက်နှိမ့်လိုက်သွားနေတာ။ငှက်ခမ်းများပြန်တယ်လို့ပဲတဲ့ဘဝကနှိမ့်လိုက်မြင်လိုက်။အဲ့ဒီတထေသမီးလေးဘဝကနေပြီးတော့သူဟာမကောင်းမှုပြုလို့ထင်မှရင်သူ့ရဲ့အကုသိုလ်ကံကြောင့်တခါတည်းဒီတဲ့အဆင့်နေတဲ့တိရစ္ဆာန်ဘဝဝဲမှလေးသွားဖြစ်နေတယ်။ဘာလေးသွားဖြစ်နေလဲ။ဝဲမှလေးသွားဖြစ်ပြန်တယ် အဲ့ဒီဝမ်းမလေးဘဝကနေပြီးတော့မြတ်စွာဘုရားဆုံးခံကြွရင်ကနေပြီးတော့ဝမ်းမလေးမြင်ပြီးပြုံးခဲ့ဘူးတဲ့။အော်ဒီဝမ်းမလေးဟာတစ်ချိန်တုန်းကတော့ဗြမပြည်မှာတဝင်းဝင်းတလက်လက်နဲ့နေခဲ့တယ်အခုကျတော့ဝတ်သခြင်းမှာတရှုံရှုံနေပါလားဆိုတာစကားလေးရှိ။အဲ့ဒီမှာဒီဟာလေးကဒီဝက်ကလေးကဒီမှာဒါလေးကိုသူ့ဘဝမှာလည်းပဲဖျားကိုဖူးတွေ့လိုက်ရတဲ့ကုသိုလ်စိတ်လေးနဲ့တူပါရင်အဲ့ဒီဒီဝက်ဘဝလေးကကွယ်လွန်သွားတယ် အဲ့လိုဝဲဘဝကကွယ်လွန်သွားတဲ့အခါသေဆုံးသွားတဲ့အခါကျတော့ဟောသူကမင်းသမီးဘဝသွားဖြစ်ပြန်တယ်သူဂတိဘဝလူဘဝပြန်ရောက်လာအဲ့ဒီမင်းသမီးဘဝကနေကွယ်လွန်သွားတဲ့အခါကျတော့တက်ကန္တဆိုတဲ့ရွာမှာသူမနာဆိုတဲ့တတိသမီးလေးသွားဖြစ်တယ်နာမည်ကဘသူတယ်လဲသူမနာအဲ့ဒီမှာသူမနာဆိုတဲ့တတိသမီးလေးသွားဖြစ်ပြီးတော့နေပြည်တော်မှာအရွယ်ရောက်တဲ့အခါကျတော့အမတ်ကြီးတူနဲ့အိမ်အောင်ကြတယ် အဲ့လိုအမကြီးတူနဲ့အိမ်အောင်ကြလို့မိမိရဲ့ဇာတိရရွာကိုခိတ္တခဏအလေပြန်လာတဲ့အချိန်အရှင်နုရုဒ္ဓမထေရမြတ်ကလည်းနောက်ပါတန်ဃာတော်များနဲ့ဆွမ်းခံကြွားအဲ့လိုတန်ဃာတော်များနဲ့ဆွမ်းခံကြွားတဲ့အခါကျတော့အဲ့ဒီဇနီးမောင်နှံကိုမြင်လိုက်တာမြင်လိုက်တဲ့အခါကလည်းကြတော့အဲ့ဒီသူမနတထေသမီးလေးမြင်လိုက်တော့ဩတစ်ချိန်ကဝမ်းမာကလေးဝမ်းမာကလေးကအခုအမတ်ကြီးဇနီးတောင် ဖြစ်နေပါပေါ့လား ရှင်နုရုဒ္ဓမထေမြတ်ကနောက်ကတန်ဃာတော်တွေကိုပြောလိုက်တာအမိမိတ်ကြားလိုက်တဲ့ဟာကိုစကားကိုဟိုးသူမနတထေသမီးတွေကြားသွားတာအဲ့လိုသူမနတထေသမီးတွေကြားသွားတဲ့အခါကလည်းကြတော့အဲ့ဒီမှာသူ့ရဲ့ဇာတိတရညာပေါ့ဘဝတွေဘဝတွေထက်ခါထက်ခါတိလာတာဘဝတွေနောက်နောက်ဘဝတွေကိုမြင်တဲ့ညာအဲ့ဒီဇာတိတရညာလေးရနေတာဆိုတော့ဒီဇာတိတရညာလေးနဲ့ဆင်ခြင်လိုက်တဲ့အခါ မိမိရဲ့ဘဝတွေကိုဘဝပေါင်း20တိအောင်ပြန်မြင်တဲ့ဘဝပေါင်းဘယ်လောက်ပြန်မြင်လဲဘဝပေါင်း20တိအောင်ပြန်မြင်တယ်ဘဝတွေကိုအများကြီးပြန်မြင်တဲ့အခါကျတော့သူ့ဘဝတွေကိုသူတရားကြည့်တဲ့အခါနှိမ့်လိုက်မြင်လိုက်နေအဲ့ဒီမှာတန်ဝေကညာနေဖြစ်လာဘဝဟာတခါတဲ့အမြင့်ကြီးတဲ့လည်းမဟုတ်ဘူးဒေါ်လေးချာအမြင့်မောရောက်သွားလိုက်ဒေါ်လေးချာနှိမ့်ချသွားလိုက်အမျိုးစုံဘဝတွေဖြစ်လာတော့ဘဝတွေပေါ်မှာတခါတဲ့ညှင်းငွေတဲ့စိတ်တွေဖြစ် ထိတ်လန့်တဲ့စိတ်တွေဖြစ်ပြီးတော့အဲ့ဒီမှာတတိတံဝေကတွေရပြီးတော့သူဘိက္ခုနီမှာပြုလုပ်ခြင်းတဲ့စိတ်ဆန္ဒတွေဖြစ်တယ်တကယ်တံဝေကရပြီဆိုရင် တကယ်ကိုပဲလူပေါင်းလူလောကကြီးနေခြင်းတဲ့စိတ်ရှိသေးလားဘုန်းကြီးတို့ယောဂီများရေဒီတဲ့တံဝေကရတဲ့ပုဂ္ဂိုလ်ဘယ်နှယောက်ပါလဲမသိဘူးဒီလားရှင်ဝမ်းမဲ့ပုဂ္ဂိုလ်များပါလားမသိဘူးအဲ့ဒီမှာတံဝေကညံနေဖြစ်တဲ့ကဘိက္ခုနီမှာပြုခြင်းတယ်ပြုခြင်းတဲ့အတွက်ကြောင့်မို့သူ့ရဲ့ခင်မွန်းဖြစ်တဲ့အမတ်ကြီးကို တောင်းပန်တဲ့အခါကလည်းကြတော့ဟိုကလည်းပဲဘာသာရေးစိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်နဲ့တူပါတယ်အဲ့ဒီမှာခွင့်ပြုပေးတယ်အဲ့လိုခွင့်ပြုပေးလို့အဲ့ဒီမှာဘေကုဏီမပြုဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဘေကုဏီမတွေဟာယဟန်တော်များရဲ့ကြောင်းနဲ့အဝေးကြီးမနေရအောင်မနေမနေမဝေးမှနေရယဟန်တော်များရဲ့အဆောင်ရှောက်ကိုခံတာသူတို့မျိုးသမီးတွေကြီးတဲ့နေရတဲ့အတွက်ကြောင့်ယဟန်တော်များထံမှာအမြဲတမ်းတရားလာနာရတယ် ရဟန်းတော်များရဲ့အဆုံးအမဩဝါဒကိုနာယူရတယ်အဲ့လိုဆိုတော့အဲ့ဒီမှာဒီဘေကုဏီမာလေးဟာရဟန်းတော်များရဲ့အကြောင်းမှလာပြီးတော့တရားနာတယ်အဲ့လိုတရားနာတဲ့အခါကလည်းကြတော့ဘာတရားကိုဟိုကရဟန်းတော်တွေကဟောလဲဆိုတော့တတိပဋ္ဌာန်တရားကိုဟောတယ်ဘာတရားဟောလဲအဲ့ဒီမှာတတိပဋ္ဌာန်တရားဟောတဲ့အခါကျတော့သူတစ်ချိန်လုံးကကြက်မှန်ကလေးဘဝနဲ့ကောက်ကတံမြတ်စွာဘုရားလက်ထက် ဘယ်သူလက်ထက်လဲကောက်ကတမြတ်စွာဘုရားလက်ထက်ကကြက်မလေးဘဝနဲ့သူဟာအစာကောက်ရင်းနဲ့ဒီတတိပဋ္ဌာနသုတ်တန်တရားမနာဘူးဘူးလားအဲ့ဒီမသိဘူးဘာမှနားမလည်ပဲနဲ့နာခဲ့ရတဲ့ပါရမီကုသိုလ်လေးကကြည်စမ်းဘုန်းကြီးတို့ဂေါရမမြတ်စွာဘုရားလက်ထက်ကြတော့ဟောဘိက္ခုနီမပြုပြီးတော့ယဟန်ပြုပြီးဒီတတိပဋ္ဌာန်တရားလေးပြန်လဲနားလဲရရောပါရမီတွေကပြည့်စုံဉာဏ်တွေကပွင့်သွားလိုက်တာ အဲ့ဒီမှာတရားဆုံးတဲ့အခါသောတာပတ္တိမညာပူညာဆက်ရောက်သောတာပန်တည်သွားတယ်။ဘာတည်သွားလဲ။ဘုန်းကြီးတို့ယောဂီများတရားဒီတရားတွေကငါလည်းနားမလည်ဘူးကိုလည်းမသိဘူးဆိုပြီးတော့မနာပဲမနေနဲ့။အဲ့ဒီနာထားရတဲ့ပါရမီကုသိုလ်လေးကတစ်နေ့တစ်ချိန်ကိုယ့်ကိုပြန်ပြီးတော့အကျိုးမပြုဘူးလား။ကဒီနေ့ဘုန်းကြီးတို့ကုရှင်မင်းဝန်ဆရာတော်ထံမှာကုခုနှစ်ရက်တရားစကားနာလာပြီးဝင်ရတယ်။ပထမဦးဆုံးဝင်ရတဲ့အတွက်ကြောင့်မို့ကုကိုတရားအားထုတ်လို့တမာတိရသလားမရဘူးလား။ တချို့ပုဂ္ဂိုလ်တွေတမာရီကိုမရသေးဘူးအခုဒီစိတ်စုစည်းလို့မရသေးဘူးအဲ့တော့တမာရီမရသေးပေမဲ့အခုဒီမှာအားထုတ်ထားတဲ့အလေးအကျင့်ပါရမီလေးကနောက်ဆရာတော်တစ်ပါးပါလာလို့တရားစခန်းဝင်ကြည်တယ်အဲ့ဒီကြတော့တရားတွေကောင်းလာလိမ့်မယ်ဒီကအလေးအကျင့်တွေကဟိုကိုပြန်ပြီးတော့အကျိုးမပြုတ်ဘူးလားအကျိုးပြုတ်တယ်ဒါကြောင့်မို့ဒီနေ့နာထားရတဲ့ဒီနေ့ကြင့်ကြံထားရတဲ့ပွားများထားရတဲ့တရားတွေကအလဟတ္တမိမိတို့ဖြစ်မသွားအောင် အခုဒီကနေ့ဘာမှမသိဘူးထားအောင်ဒီနေ့ဘာသမารီမှလည်းကောင်းကောင်းမရဘူးဘာညာမှလည်းကောင်းကောင်းမဖြစ်ဘူးထားအောင်ဒါပေမဲ့ဒီနေ့အထုတ်ထားတဲ့ပါရမီကုသိုလ်တွေမိမိတို့မှမရှိဘူးလားအင်းအဲ့ဒီပါရမီကုသိုလ်တွေအဲ့ဒီအလေးအကျင့်တွေကနောက်ဆရာတော်တစ်ပါးပါလာလို့တရားစကားဝင်လိုက်ရင်တခါလဲညံနေပွန့်ထွက်သွားလိမ့်မယ်ဟုတ်တယ်မို့လားတခါလဲဟိုကတခွန်းပြောလိုက်တဲ့သဘောတွေပေါက်သွားပြီတခွန်းပြောလိုက်တဲ့သဘောတွေပေါက်သွားပြီ အဲ့ဒီမှာတရားသဘောတွေပေါက်ပြီးတော့တရားအသိဉာဏ်လေးတွေမရနိုင်ဘူးလားဗျာတရားအသိဉာဏ်တွေရနိုင်ပါလေဒါကြောင့်မို့အခုကြည့်ပေါ့ကျက်မလေးဘဝကဘာမှမသိပဲနဲ့နားမလည်ပဲနဲ့တရားနာခဲ့တယ်အဲ့ဒီတိပဋ္ဌာန်သုတ်တန်တရားလေးနာခဲ့ဘူးတဲ့ပါရမီလေးဟာအခုဘုန်းကြီးတို့ဂေါရမမြတ်စွာဘုရားလက်ထက်ရောက်တဲ့အခါကျတော့ဒီတိပဋ္ဌာန်တရားပြန်လဲနာကြလိုက်ရရောတခါလေဉာဏ်ကြီးပွင့်ပြီးတော့တရားဆုံးတဲ့အခါကျတော့သောတာပန်တည်သွားတယ် ဗာတည်သွားလေဗျာတဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတရားနာရတဲ့အတွက်ဒီကုသိုလ်ကမိမိတို့သူကတိဘုံဘဝတွေရောမပေါ်နိုင်ဘူးလားပါရမီတို့ရှိလို့ရှိရင်အခုလိုပဲတရားလေးနာကြပြီးတော့နှလုံးသွင်းရင်လည်းတရားတို့မရနိုင်ဘူးလားကောနောက်တစ်ချက်ကြည့်လိုက်အောင်နောက်တာတာရကလေးတစ်ခုရှိသေးတယ်ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဓမ္မဒေသစာကြီးခကြီးကြွချီတဲ့အခါ အဲ့ဒီမှာမြို့တစ်မြို့ကိုရောက်တဲ့အခါကျတော့အဲ့ဒီမှာပရိသတ်များကိုညနေစည်းစာတရားပွဲဗာတရားပွဲလေစည်းစာတရားပွဲဘုန်းကြီးတို့ရသော်ပြလက်တက်ကအခုခေတ်လူလျက်စင်မီဆိုတာရှိတာမဟုတ်အဲ့ဒီမှာစည်းစာတရားပွဲကျင်းပအဲ့ဒီမှာပရိသတ်ဒီတရားနာကြရသော်ပြတရားဟောအဲ့ဒီမှာကက်ကရာဆိုတဲ့ရေကန်ကြီးပေါ့မြို့ရဲ့အသုံးသုံးနေတဲ့ရေကန်ကြီးတွေကဖားလေးတစ်ကောင်က သူသွားလို့ရဲ့နေရာကိုသူသွားတာပါသွားရင်လည်းမြတ်စွာဘုရားရဲ့တရားမှန်တဲ့နဲ့ရောက်သွားတယ်အဲ့လိုတရားမှန်တဲ့နဲ့ရောက်သွားတဲ့အခါမြတ်စွာဘုရားဒီပြိဿကြီးဟောနေတဲ့တရားတန်လေးကိုသူကြားနေရတယ်ကြားနေရတဲ့အခါကလည်းကြတော့တရားမှန်လည်းမသိဘူးဘုရားရှင်ရဲ့အတန်ဆိုတာလည်း तू မသိဘူးဒါပေမဲ့လို့ तू တရားအတန်ပေါ်မှာ तू စိတ်แท้က ကြည်ညိုတဲ့စိတ်လေးဖြစ်ပြီးတော့အဲ့ဒီတရားအတန်အာယုန်လေးပေါ်မှာစိတ်လေးစူးစိုက်ပြီးတော့အဲ့ဒီပေါ်မှာအာယုန်စိုက်နေမိတယ်။နွားချီရကိုယ်ကလေးထဲမှာနေပြီးတော့ဒီတရားအတန်ကိုရှေ့ကိုခီးမဆက်နိုင်ဘူး။တရားရဲ့အတန်တော်လေးကဆွဲဆောင်ထားလိုက်တယ်။အဲ့ဒီမှာရှေ့ကိုသူခီးမဆက်နိုင်တော့ဘဲနဲ့အဲ့ဒီတရားအတန်လေးကိုအာယုန်စိုက်ပြီးနားထောင်နေတာ။ဘာမှနားမလဲဘူးလို့ရုပ်ရဲ့နာမ်ရဲ့ဖြစ်ရဲ့ပြည့်ရဲ့နားလေရဲ့လား။ဘာမှနားမလဲပါဘူး။ဘုရားဟောနေတယ်ဆိုတာလည်း तू မသိပါဘူး။ အဲ့ဒီတန်ရဲ့တာယာနာပြောပွဲရှိလို့ဒီတန်လေးပုံမှာပဲအာယုန်လေးစိုက်ပြီးကြီးညိုစိတ်လေးဖြစ်ကုသိုလ်စိတ်လေးဖြစ်နေအဲ့ဒီအချိန်မှာနွားចောင်းသားတွေကလည်းပဲစကြက်ကနေပြီးတော့နွားတွေကိုညနေဆောင်ရောက်ပြီဆိုတော့ခြံတွင်းပြန်သွင်းတာအဲ့ဒီမှာနွားတွေပြန်သွင်းတဲ့ကနွားတွေကလည်းအမြန်ပြန်ညတာဆိုတော့နွားចောင်းသားကနောက်ကလိုက်လာရင်းနဲ့မြတ်စွာဘုရားရဲ့တရားပွဲကိုတွေ့တဲ့ကဟောမြတ်စွာဘုရားရဲ့တရားပွဲကြီးပဲမတို့လို့ဆင်းရဲတာသူတော်ဘာအိမ်မှာ အခါစားလုပ်နေရတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဒီလိုမြတ်စွာဘုရားရှင်ရဲ့တရားပွဲကြီးနာရဖို့ဆိုတာအင်မတန်ကိုခက်ခဲတယ်။ဒီနေ့ဟာဒီအချိန်ကငါ့အတွက်အခွင့်ကောင်းပဲ။နွားတွေကလည်းခြံတွင်းဝင်တာဆိုတော့ဘယ်မှသွားမှာမဟုတ်တော့။အဲ့တော့ခိတ္တခဏမြတ်စွာဘုရားရဲ့တရားပွဲလေးနဲ့ဂျုံလုံးငါးနာလိုက်ဦးမလေးဆိုပြီးတော့မိမိပါလာတဲ့ကျင်းတပြားလေးအောက်ကိုထောက်အဲ့ဒီမှာကျင်းတပြားပေါ်မှာသူ့ရဲ့လက်ဖမိုးလေးမှောက်မှောက်ပြီးတော့အဲ့ဒီလက်ဖမိုးလေးပေါ်မှာမေးလေးထောက်လိုက်တာ။ မီးလေးတင်လိုက်တယ်ဆိုတဲ့ခါကျတော့အောက်ကိုဖိလိုက်တယ်လို့မဖြစ်ဘူးလားအဲ့ဒီရဲ့အောက်မှာ ဖားလေးရှိနေတယ်အဲ့ဒီဖားလေးရဲ့ကြောပေါ်မှာထောက်ရဖြစ်ပြီးတော့ဖားလေးဟာမြတ်စွာဘုရားရဲ့တရားအတန်လေးပေါ်မှာအာယုဆက်ရင်းနဲ့အဲ့ဒီပေါ်မှာကုသိုလ်စိတ်ကလေးဖြစ်နေရင်းနဲ့ပဲကွယ်လွန်သွားတာအဲ့တော့ကုသိုလ်စိတ်လေးနဲ့ကွယ်လွန်သွားတာဆိုတော့သူဂတိဘဝလားဒုဂတိဘဝလားအဲ့ဒီမှာချက်ချင်းနှက်ပြရောက်သွားတာအဲ့တော့တရားနာရင်စကားမပြောနဲ့ အဲ့ဒါအောက်သွားလိမ့်မယ်နော်အဲ့မှာတရားပဲမှာအာယုံစိုက်တာစကားပြောရင်တော့အောက်သွားလိမ့်မယ်အဲ့ဒါနဲ့ဟိုမှာချက်ချင်းသူ့ရဲ့ဘုံဒီအင်မတန်ကြီးကျယ်ခမ်းနားတဲ့ဗိမာန်ကြီးနဲ့ခံစားရတော့ငါဘယ်လိုကုသိုလ်တွေများပြုခဲ့လို့ပါလဲလို့အဲ့ဒီမှာဒဏ္ဍသားစဉ်းစားလိုက်တဲ့အခါကျတော့အခုမြတ်စွာဘုရားရဲ့တရားလေးကိုနာကြားရတဲ့ကုသိုလ်စိတ်ကလေးပဲဘာမှတရားသဘောသိတာမဟုတ် ဩငါဒီကုသိုလ်စိတ်လေးနဲ့တောင်ငါဒီလောက်ကြီးကျယ်ခမ်းနားတဲ့ဘိမှန်ကြီးနဲ့စံစားရပါလားဒီအကြောင်းကိုငါမြတ်စွာဘုရားသွားရှောင်မယ်ဆိုပြီးချက်ချင်းလူပြည်ကိုဆင်းလာအဲ့ဒီမှာမြတ်စွာဘုရားတရားသိမ့်မယ်ပရိသတ်တွေထားပြီးပြန်ကုန်ကြမယ်အဲ့ဒီအချိန်မှာနတ်သားရောက်လာပြီးတော့ဘာကိစ္စလဲဆိုတော့မှဒီလိုဒီအကြောင်းတပည့်တော်ဟာမြတ်စွာဘုရားရှင်ရဲ့တရားကိုနာကြားရင်းနဲ့ပဲဒီကုသိုလ်စိတ်နဲ့တပည့်တော်ကုနတ်ပြည်နာလောကရောက်ရှိပါတယ်ဖျားဆိုတဲ့အကြောင်းတက်တည်အနေနဲ့ဟိုဘက်မှာခြေအနွားခြေရကိုကလေးရှိပါတယ် အဲ့ဒီထဲမှာတပည့်တော်ရဲ့ရုပ်အလောင်းလေးခုချိန်ထိအောင်ရှိနေပါသေးတယ်။နောက်ကျောင်းသားရဲ့ချိန်လေးပြတန်ကျက်ကြောင့်သူကွယ်လွန်သွားတဲ့အကြောင်းအဲ့တော့တရားနာရင်နဲ့တရားနာရတဲ့ဒီကုသိုလ်လေးလောင်းတဲ့တောင်မှတပည့်တော်ဒီလောက်ကြီးကျယ်ခမ်းနားတဲ့ဗိမာန်ကြီးခံစားရတယ်ဗျာ။စံစားရတယ်ဗျာဆိုတာကိုလာလျှောက်တာ။အဲ့ဒီကြတော့မှမြတ်စွာဘုရားကအဲ့ဒီနတ်သားကိုတရားလေးဆက်ဟောတာ။တရားနာရင်ခန္ဓာညာသွင်းပြီးနှလုံးသွင်းရင်နဲ့ အဲ့ဒီနတ်သားဟာလည်းပဲမြတ်စွာဘုရားတရားနာရင်းနဲ့သောတပတ္တိမဉ္ဇဉ်ပူညာဆက်ရောက်ပြီးတော့သောတပန်အရိယာဖြစ်သွားတာအဲ့တော့တရားနာရတဲ့အကျိုးဘာလို့ရတဲ့အကျိုးလဲကဲဒါကြောင့်မို့ဝိမိမှာပါရမီတူးမရှိသေးရင်ဒီတရားနာရတဲ့ကုသိုလ်ကသူဂတိဘဝမရောက်ဘူးလားတကယ်လို့ပါရမီတူးရှိမယ်ဆိုရင်အပယ်ဆင်းရဲတွေလွတ်နိုင်လောက်တဲ့ဉာဏ်အစဉ်တန်းမရနိုင်ဘူးလားဒါဘာလို့ရတဲ့အကျိုးလဲ ကဲဆိုလိုက်တင့်လျော်တဲ့ခါတရားနာမှန်စွာငြိမ့်အေးမြည်တင့်လျော်တဲ့ခါတရားနာမှန်စွာငြိမ့်အေးမြည် အေးမိမိအားလန့်နေတဲ့အချိန်ဒီမှာကိုယ့်အတွက်အချိန်အားကြီးဖြစ်နေပြီငါဒီနေ့ဘာမှတခြားလည်းပဲအင်းရဲ့မိသားစုရဲ့စီးပွားရေးလုပ်ငန်းလူမှုရေးလုပ်ငန်းဘာမှမရှိဘူးငါဒီအချိန်လေးငါတရားလေးနားနေမယ်ဆိုရင်အဲ့ဒီအချိန်ဟာမိမိအတွက်အကျိုးမရှိဘူးလားဗျာနောက်နံပါတ်2ကကာလီနာဓမ္မတာကိစ္စာဓမ္မတာကိစ္စာဆိုတာတရားဆွေးနွေးတာဘာလို့တာလဲ မိမိနာထားတဲ့တရားတွေနဲ့စပ်ပြီးတော့မသိတာမရှင်းလင်းတာရှိရင်တသိနာလေတဲ့ဆရာသမားတန်ဆရာဘုန်းကြီးတန်သွားပြီးတော့ဒီတရားလေးတွေပြန်ပြီးတော့မေးမြန်းလျှောက်ထားဆွေးနွေးခြင်းအပြင်ရောကုသိုလ်မရဘူးလားအဲ့ဒီကုသိုလ်ဟာရော ကောင်းကျိုးတွေမရနိုင်ဘူးလားကောင်းကျိုးတွေရနိုင်တယ်ဒီတရားတွေဆွေးနွေးရင်းနဲ့ပဲနှလုံးသွင်းပြီးယူပွားသွားရင်ရောတရားအသိဉာဏ်တူတွေမရနိုင်ဘူးလားဘုန်းကြီးတို့ ဒီတရားတွေဆွေးနွေးနေရင်းနဲ့တရားသူရသွားတဲ့တာရကတွေကိုတော့ရှိတော့ရှိတယ်ဒါပေမဲ့လို့အဲ့ဒီဟာတွေကိုဘုန်းကြီးတို့ဖော်ပြဖို့မေ့နေအဲ့ဒီဆွေးနွေးနေတာလေးကိုကြားရင်းနဲ့အဲ့ဒီကြားနာရရင်းနဲ့နှလုံးသွင်းပြီးတော့သောတာပန်ဖြစ်သွားတဲ့တာရကလေးတော့ဘုန်းကြီးမှတ်မိနေအဲ့ဒါဘာလဲဆိုတော့မြတ်စွာဘုရားပွင့်တော်မူပြီးဓမ္မစစ်ကြာတရားဟောတဲ့အချိန်တတာဂီရိနဗလူနဲ့ဟေမဝတ္တနဗလူနှစ်ဦးရှိတယ် သူတို့နှစ်ဦးဟာလူဘဝတုန်းကယဟန်တော်ကြီးတွေဖြစ်ခဲ့တယ်တကယ်ကိုသီလတမာရီပြည့်စုံတဲ့ယဟန်တော်ကြီးဖြစ်ခဲ့တယ်သီလတမာရီနဲ့ပြည့်စုံတဲ့ယဟန်တော်ကြီးတွေတနေ့မှာမိမိရဲ့တပည့်အတွက်အကတိလိုက်စားမှုလေးပြုလိုက်တယ်ဝိနည်းခံနဲ့ပတ်သက်ပြီးတော့တပည့်ကအဲ့ဒီကိုယ်တော်က ဟိုးကြောင်းတိုင်ကြောင်းပိုင်ဖြစ်တဲ့ပုဂ္ဂိုလ်ထံမှာ तू မိခိုကပ်နေရင်ကနေပြီးတော့နောက်ဒကာဒကမတွေနဲ့ဒကာတွေရောနှောပြီးတော့ဒကာဒကမတွေရဲ့ကြီးညိုမှုရယူတဲ့အခါကာလကြတော့ဒီเจ้าဟာသူเจ้าပဲဆိုပြီးတော့ဟိုကိုယ်တော်ကိုနှင်ချတယ်เจ้าပိုင်ကိုယ်တော်ကိုနှင်ချတယ် तू က तू ကဒကာဒကမတွေကို तू ကအပိုင်ပေါင်းလိုက်ပြီလေအပိုင်ပေါင်းပြီးတဲ့အခါကျတော့เจ้าပိုင်ကိုယ်တော်ကို तू ကနှင်ချတယ် အဲ့ဒီကမှာအာရှင်ဘုရားရှင်ဘုရားကိုတပည့်တော်ဒီမှာရှင်ဘုရားနေစရာတိုင်စရာမရှိလို့တပည့်တော်ကရှင်ဘုရားကိုကူညီထားတာလေဒါရှင်ဘုရားကြောင့်ဘယ်လိုဖြစ်နိုင်မလဲတပည့်တော်နေတာကနှစ်ပေါင်းဘယ်လောက်ရှိပြီရှင်ဘုရားဘယ်လိုမဟုတ်ဘူးအဲ့ဒီမှာရှင်ဘုရားဟောမလို့ရင်တရားယုံတက်မယ်ဝိနည်းဆရာတက်မယ်အဲ့တော့ तू ကဒီဆရာတော်ကြီးတွေကိုအဲ့ဒီဝိနည်းဆရာဆရာတော်ကြီးနှစ်ပါးကိုသွားပြီးတော့ဝူကြီးငယ်ပြုတ် ဝေယဝဇ္ဇတွေဆောင်ရွက်အဲ့လိုဆိုတော့ဆရာသမားတွေကဝကြီးဝငယ်ပြုတ်ပေးတဲ့ပုဂ္ဂိုလ်ကို သိပြီးတော့တန်ရုံးစဉ်ဖြစ်တာလူကြီးတွေဆရာနိုင်လို့ဝတ်တယ်ဆရာနိုင်လို့ရင်ပါတယ်လေဝတ်တယ်ဝကြီးဝငယ်ပြုတ်ပေးတယ်အဲ့ဒီဝကြီးဝငယ်ပြုတ်ပေးပြီဆိုရင်အဲ့ဒီတပည့်ဆရာကိုကိုခံရင်လို့ခံကျူးခံရင်လို့ခံလို့ရသွားဆရာသူ့ဝကြီးဝငယ်ပြုတ်တာကိုသိသဘောကျအဲ့ဒီလိုဆိုတော့ ဆရာတော်တွေကသဘောကျတော့ဆရာကွာမင်းအင်မတန်တော်တာပဲဆရာတော်တွေကငါတို့မင်းကိုဘယ်လိုချီးမြှောက်မှမသိဘူးပေါ့လေဒီမှာဗျာနောက်တစ်ချိန်မှာတပည့်တော်အကြောင်းတခုခုကြုံလာရင်သာတပည့်တော်ကိုဆရာတော်များချီးမြှောက်တော်မူပါဗျာဟောသူကစကားသွင်းတာအကြောင်းတခုခုကြုံလာရင်တော့တပည့်တော်ကိုချီးမြှောက်တော်မူပါဗျာအခုတော့ဆရာတော်တို့ဘာမှတပည့်တော်ချီးမြှောက်ဖို့မလိုပါဘူးဖေဟာသူကအဲ့လိုလုပ်ထားတာကိုအဲ့လိုလုပ်ထားပြီးမှဒီเจ้าကိုလူ လူပြီးတော့မှအဲ့ဒီမှာတရားဆိုင်တာဆိုင်တဲ့အခါကျတော့ဆရာတော်ကြီးတွေကသူပြောထားတဲ့စကားလည်းရှိထားတယ်သူတို့ဝကြီးဝငယ်လေးပြုထားတဲ့ပုံကိုဆိုတော့အဲ့ဒီမှာတကယ်ကြောင်းပိုင်ကိုအမှန်ကန်ဆုံးဖြတ်ပေးရမှာကို အမှန်ကန်ဆုံးဖြတ်မပေးဘဲနဲ့အဲ့ဒီကိုတော့ဘက်ကိုလိုက်ပြီးအမှန်ဆုံးဖြတ်ပေးလိုက်တဲ့အတွက်အဲ့ဒီမှာသူတို့ပြန်တော်တော်မူတဲ့အခါကလာကြတော့နတ်တော် နတ်ဒါပေမဲ့လို့နတ်အစစ်မဟုတ်ဘဲနဲ့ဘလူးနတ်ဖြစ်နတ်ဘလူးကြီးတွေသွားဖြစ်တယ် ဘာတွေသွားဖြစ်တာအဲ့ဒီမှာဟေမာဝတ္တတဲ့တာတာဂီရိတဲ့နတ်ဘလူးကြီးတွေသွားဖြစ်တာဒါပေမဲ့အဲ့ဒီနတ်ဘလူးကြီးတွေမြတ်စွာဘုရားပွင့်တယ်ဆိုတာမသိသေးဘူးပေါ့လေနောက်သူတို့ဟာနှစ်ပါးနှစ်ယောက်အတူတူပဲတယောက်နဲ့တယောက်အကြောင်းတူရှိရင်ထူးထူးခြားခြားဖြစ်ခဲ့ရင်အတိပေးစရံဆိုပြီးတော့ဂရိကဝပြုထားတာအဲ့ဒီမှာတနေ့မှာပန်းနေရလဲပွင့်အခါမကြီးပွင့်ပြီးတော့ အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဓမ္မစကြာတရားကိုဟောတာအဲ့ဒီမှာဟိမဝတ္တနာမင်းကမြတ်စွာဘုရားရဲ့တရားနာရတာဟာဒီလောက်လောကကြီးလူလောကကြီးထဲမှာဘုရားပွင့်ပြီသူကလည်းပဲယဟန်ဘွားကလာခဲ့တဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီမှာသူတငယ်ချင်းများဒီမှာရောက်ပြီလားကြည်တာဒီနတ်ပိဋကတ်ထဲမှာနိလက်ကြည့်မတွေ့ဘူးမတွေ့တဲ့အခါကျတော့တငယ်ချင်းဘယ်မှန်းသွားနေပါလိမ့်တန်းလောက်ထူးခြားတာတော့မရှိတော့ဘူးလောကီလောကကြီးထဲမှာဘုရားပွင့်နေပြီဂေါတမဗုဒ္ဓပွင့်နေပြီ တရားဦးလဲဟောနေပြီဆိုတော့သူကစိတ်ကတငယ်ချင်းစီပဲရောက်နေတဲ့အခါတရားပေါ်မှာအာယုံရောက်ကလားမရောက်တော့တခြားတခြားနတ်တွေဟာမြတ်စွာဘုရားတရားပွဲပြီးတဲ့အခါကျကျွတ်တန်းဝင်သွားတဲ့ပုဂ္ဂိုလ်တွေအများကြီးပဲဥစ္စာဒါပေမဲ့ तू ကျွတ်တန်းမဝင်ဘူး तू ကဘာလို့တငယ်ချင်းကိုစိတ်စောနေလို့ဟိုတငယ်ချင်းကလည်းပဲသူ့ရဲ့တောင်မှာသူ့ရဲ့တောတွေတောင်တွေထဲမှာဆိုရင်အခါမဲ့ပန်းတွေကပွင့်နေတော့သိထူးခြားနေတာ ထူးခြားတဲ့အတွက်ကြောင့်မို့ဟိမဝတ္တကိုသွားခေါ်အောင်ပါပဲငါပြအောင်ပါပဲဆိုပြီးတော့လာကြတာအဲ့ဒီကံမှာဘယ်မှာသွားဆုံလဲဆိုဗာရာဏသီမြို့ပေါ်မှာသွားဆုံတယ်ဘယ်မှာသွားဆုံကြလဲဗာရာဏသီမြို့ပေါ်မှာသွားဆုံတယ်ဗာရာဏသီမြို့ပေါ်မှာဆိုတော့အဲ့ဒီမြတ်စွာဘုရားဓမ္မစကြာတရားဟောတဲ့မိဂရာဝန်ဆိုတာလေဗာရာဏသီမြို့နားလေးမှာလေမိဂရာဝန်တော်ရဒီကနေ့ဗုဒ္ဓဂယာကိုရောက်ဖူးတဲ့ပုဂ္ဂိုလ်တွေဆိုရင်အဲ့ဒါတွေအကုန်သိပြီးသားအဲ့ဒီမှာဗာရာဏသီမြို့ပေါ်မှာ အမတန်ချမ်းသာကြွယ်ဝတဲ့တထေသမီးလေးဖြစ်တယ်တထေသမီးလေးဟာအဲ့ဒီမှာခုနှစ်ဆောင်အဲဒီခုနှစ်ထပ်မြင့်တဲ့ပုံပုံစင့်မှာ သမီးလေးနေတာမိဘများကသမီးလေးကိုအဲ့ဒီပုံမှာထားကိုလေးလက်ဝင်နဲ့အဲ့လိုဆိုတော့အဲ့ဒီမှာ သူကလည်းပဲနတ်သားနှစ်ဦးဟာဒီလိုစုံကြတဲ့အခါကလာကြတော့ဟာတရားကိုတရားအပြစ်တင်ပြီးတော့ဘယ်သွားနေတာလဲဘာလုပ်နေတာလဲဟိုကလည်းပဲဟေမဝဒလည်းပဲတင့်ပန်းနေပွင့်နေဆိုတာဘာထူးလို့လဲ ဒါကဒီလောက်ထူးခြားတာမဟုတ်ဘူးလေဒီကနေ့လူပြည်လောကမှာဗုဒ္ဓပွင့်နေပြီဖျားပွင့်နေပြီဒါအထူးခြားဆုံးပဲအဲ့ဒီမှာပြောပြတာအဲ့တော့တင့်ကိုလိုက်ရှာနေရတာနဲ့ငါတရားဟောတာတောင်တရားကိုကိုမနာရဘူးပေါ့ကောင်းကောင်းစိတ်မဝင်စားလို့မနာခဲ့ရဘူးပေါ့အဲ့တော့ဖျားပွင့်နေပြီဆိုတဲ့အကြောင်းပြောတဲ့အခါကျတော့မှဟိုကတာတာဂရိနကတင့်ရဲ့ဖျား ဘယ်လိုဂုံအင်္ဂါတွေနဲ့ပြည့်စုံတယ်လဲဒီဟိုဂုံတွေရောပြည့်စုံသလားဒီလိုဂုံတွေပြည့်စုံသလားဒီလိုဂုံတွေပြည့်စုံသလားမေးတာအဲ့ဒီမှာမေးတဲ့အခါမှာဟိုကဟိမဝတ္တကလည်းဒါတွေနဲ့ပြည့်စုံတယ်ဒီတန်ဂုံနဲ့ပြည့်စုံတယ်ဒီလိုဂုံတွေနဲ့ပြည့်စုံတယ်ဖြေတာအဲ့ဒီမှာသူတို့နှစ်ဦးတရားနဲ့ပတ်သက်ဖျားနဲ့ပတ်သက်ပြီးတော့ဆွေးနွေးပြီးတော့နေတာမင်းမြန်ဆွေးနွေးဖြေချနေတဲ့အဲ့ဒီအမေးဖြေကိုသူကြားနေတာဟောဒီကာလီဆိုတဲ့အမျိုးသမီးလေးကအထေသမီးလေးကအဲ့ဒီမှာကြားနေရင်ကနေပြီးတော့အဲ့ဒီမှာ တခါနဲ့ဒီကတတိအားတွေကောင်းလာပြီးတော့နှလုံးသွင်းတဲ့အခါကျတော့ဟောချက်ချင်းပဲသောတပတ္တိမညာပူညာဆက်ရောက်ပြီးတော့သောတပန်တည်တာတရားဆွေးနွေးနေတာလေးကိုကြားရလို့ဘာကိုကြားရတာလဲအဲ့ဒီဟာလေးကိုနှလုံးသွင်းရင်းနဲ့ပဲသောတပန်တည်သွားတာဒါကြောင့်မို့တရားဟာလည်းပဲဆွေးနွေးတယ်ဆွေးနွေးခြင်းနဲ့သဘောပေါက်မယ်သဘောပေါက်တဲ့အတိုင်းကိုယ်ကနှလုံးသွင်းရှုပွားသွားရင်ပါရမီတို့ရှိမယ်ဆိုရင် တရားသိဉာဏ်တူမရနိုင်ဘူးလားဗျာကဲဆိုလိုက်သင်လျော်တဲ့အခါဆွေးနွေးပါမှန်စွာငြိမ့်အေးမြည်သင်လျော်တဲ့အခါဆွေးနွေးပါမှန်စွာငြိမ့်အေးမြည် နောက်နံပါတ်3ကကာလီနာတမ္မာတနာမိမိတို့နာကြားထားတဲ့တရားတွေမိမိတို့ဒီမှာနှလုံးသွင်းဆင်ញင်ပြီးတော့နာကြားထားတဲ့တရားတွေကိုပြန်ပြီးတော့နှလုံးသွင်းဆင်ញင်ရတယ်နှလုံးသွင်းဆင်ញင်နေဆိုတာမိမိနာကြားထားတဲ့ယုတ်တရားနံတရားတွေဒါတွေကိုမြဲတယ်မြတ်စွာဘုရားကတပ္ပိသင်္ခါရအနိစ္စယုံ nant တရားတွေဟာမမြဲဘူးလို့ဟောထားတယ် အဲ့ဒီတရားတွေကို ပြန်ပြီးတော့ယုတ်တရားနံတရားရဲ့မမြဲပုံတွေကိုနှလုံးသွင်းဆင်ခြင်ရမြတ်စွာဘုရားရှင်ကတပ္ပိသင်္ခါရဒုက္ခဒီယုံနံတရားတွေဟာဆင်းရဲကြီးပဲလို့ဟောတာအဲ့ဒီဆင်းရဲပုံတွေကိုမိမိတို့ကနှလုံးသွင်းဆင်ခြင်တာမမှန်ကန်ကန်နှလုံးသွင်းတာတပ္ပိဓမ္မအနတ္တ ဒီယုံနဲ့ဓမ္မသင်္ခါရတရားတွေကဘာတစ်ခုမှကိုယ်စိုးကိုယ်ပိုင်မရှိဘူးသူသဘောအတိုင်းပဲသူဖြစ်ပြနေတဲ့သဘောပဲဟောထားတဲ့အတိုင်းမိမိတို့ကဒီအစိုးမရတဲ့သဘောတွေကိုနှလုံးသွင်းဆင်ခြင်တာအဲ့လိုမမှန်ကန်ကန်နှလုံးသွင်းဆင်ခြင်လို့ရှိရင်အဲ့ဒီဆင်ခြင်တဲ့အတိုင်းကိုကမှန်ကန်နေပြီဆိုရင်ကတော့အဲ့ဒီမှန်ကန်တဲ့နီလာအတိုင်းလိုက်နာပြီးတော့ကျင့်သုံးသွားရင်တရားသိဉာဏ်တူတွေမရနိုင်ဘူးလားဗျာရနိုင်တယ် နှလုံးသွင်းမှန်ကန်မှုလို့တယ်မမှန်ကန်ကန်နှလုံးသွင်းမှုလို့တယ်မြတ်စွာဘုရားကသဗ္ဗေသင်္ကာရအနေစာယုံနဲ့ဓမ္မသင်္ကာရတရားတွေမမြဲဘူးကိုကမြဲတယ်လို့ပြောင်းပြန်ကြီးသွားပြီးတော့ဆင်ញင်ရတာမဟုတ်ဘူးမြတ်စွာဘုရားကဆင်းရဲတဲ့ယုံနဲ့တရားတွေကဆင်းရဲတယ်ဟောတာတယ်ကိုကမဟုတ်ဘူးယုံနဲ့တရားတွေရလို့ချမ်းသာနေတာကိုခံစားကျင်တာတွေခံစားလို့ရတယ်ဆိုပြီးတော့အဲ့လိုပြောင်းပြန်နေလျှောက်ပြီးတော့ဆန့်ကျင်ပဲနှလုံးသွင်းရတာမဟုတ်ဘူး အဲ့ဒီမြတ်စွာဘုရားဟောတဲ့တရားတွေကိုတကယ်ကိုဟုတ်မဟုတ်ကိုယ့်ဟာကိုပြန်ပြီးတော့နှလုံးသွင်းဆင်ခြင်ကြည့်တာနှလုံးသွင်းဆင်ခြင်ကြည့်တဲ့အခါအော်ဟုတ်သားပါလားယုတ်တရားတွေလည်းမမြဲဘူးနန္တရားတွေလည်းမမြဲတာတွေပါလားဟဲ့ဒီယုံနာတရားတွေကဖြစ်လိုက်ပြက်လိုက်နေတကယ်ဆင်းရဲတုံဆင်းရဲကြကြီးပါလားဟဲ့အဲ့ဒီလိုနှလုံးသွင်းဆင်ခြင်တာဘာမှကိုယ်ကိုယ်သဘောတိုင်ဘာတစ်ခုမှမဖြစ်ပါလားဟဲ့ဆိုပြီးတော့ဒီလိုနှလုံးသွင်းဆင်ခြင်တာအဲ့ဒီလိုဆင်ခြင်ပြီးတော့မှကိုယ်ကဆင်ခြင်တဲ့အတိုင်းရှုပွားအားထုတ်သွားရင်တရားအသိဉာဏ်တူတွေရနိုင်တာ မရနိုင်ပေဘူးလားကဲဆိုလိုက်တင့်လျော်တဲ့ခံသုံးတပ်ပါမှန်စွာငြိမ့်အေမီတင့်လျော်တဲ့ခံသုံးတပ်ပါမှန်စွာငြိမ့်အေမည် နောက်နံပါတ်၄ကကာလေနဝိပဿနာမိမိတို့အားလာတဲ့အချိန်လေးပေါ့အချိန်ရမယ်ဆိုရင်ကိုနာကြားထားတဲ့တရားတွေကရှုမှတ်ပုံရှုမှတ်နည်းလေးတွေကိုနှလုံးသွင်းဆင်ခြင်ထားတဲ့ကဒီရှုမှတ်ပုံရှုမှတ်နည်းလေးတွေကိုသဘောပေါက်နားလေရင်အဲ့ဒီနားလေထားတဲ့အတိုင်းလောကုတ္တရာတရား၉ပါးလျော်တဲ့ဒီတတိပဋ္ဌာန်ဝိပဿနာမေခင်အကျင့်မြတ်တရားကိုကိုကျင့်ကြံပွားများအားထုတ်နေရင်ရောကိုယ့်အတွက်အကျိုးမရှိဘူးလား ကဒီနေ့မိမိတို့အားထုတ်နေတာတတိပဋ္ဌာန်ဝိပဿနာတရားဗာတရားတွေလေဟေးတတိပဋ္ဌာန်ဝိပဿနာတရားတွေဒီထဲမှာမေခင်တရားတွေပါတယ်ဘိုးစဉ်တရားတွေပါတယ်အကုန်လုံးပါတယ်အဲ့တော့ဒီတရားတွေကိုကိုကုရှုပွားအားထုတ်နေတယ်ရှုပွားအားထုတ်နေတဲ့အခါကလည်းကြတော့ခုမနေ့ပိုင်းပဲဖြစ်စီနေ့ပိုင်းပဲဖြစ်စီညပိုင်းပဲဖြစ်စီစွမ်းစားသွားတဲ့နေရာမှာပဲဖြစ်စီခြံရင်းပဲဖြစ်စီရရင်ပဲဖြစ်စီဈဉ္ညာသွားရင်ပဲဖြစ်စီ ကိုတတိဥစည်းတဲ့စိတ်ကလေးနဲ့ဒီပေါ်ကိုက်အာယုံလေးတွေကိုကိုကကိုမူရလေးထင်ရှားတော့ကိုမူရလေးရှုနေတဲ့ကာနုပဒနာနည်းနဲ့ခံစားမှုဝေဒနာလေးထင်ရှားတော့ဝေဒနာနုပဒနာနည်းနဲ့ဝေဒနာကိုရှုနေတယ်မိမိရဲ့စိတ်လေးတွေကတခါနဲ့ပြန်လို့ရင်ပြန်လွှဲစိတ်လေးစဉ်းစားရင်စဉ်းစားစိတ်ကလေးတွေးရင်တွေးစိတ်ကလေးပြောရင်ပြောစိတ်ပြင်းရင်ပြင်းစိတ်ကလေးကုသိုလ်စိတ်လေးဖြစ်ရင်အဲ့ဒီကုသိုလ်စိတ်ကလေးအကုသိုလ်စိတ်တွေဖြစ်ရင်အကုသိုလ်စိတ်တွေဒီစိတ်လေးဖြစ်တဲ့ဖြစ်တဲ့ရှုစိတ်တ ानु ပတနာ သဘောအာယုံလေးတွေထင်ရှားဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းပေါ်ကြားတိုင်းမြင်တိုင်းစသည်ဖြင့်အဲ့ဒီသဘောအာယုံလေးတွေဖြစ်တိုင်းလည်းပဲရှုမှတ်နေတာဓမ္မနုပဒနာနည်းနဲ့ရှုမှတ်အဲ့ဒီလိုကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီတတိပဋ္ဌာန်တရားလေးတွေကိုအခုအချိန်နဲ့တပြေးညီပေါ့ဘုန်းကြီးတို့အချိန်ပြည့်ကိုအချိန်နဲ့တပြေးညီအားချိန်နားချိန်မထားဘဲနဲ့ကိုရှုမှတ်နေတယ်ပွားများနေတယ်ဆိုရင်အဲ့ဒီအချိန်ဟာမိမိရဲ့အတွက်အကျိုးမရှိဘူးလား ကုသိုလ်အကျိုးမြတ်တွေမရဘူးလားကုသိုလ်အကျိုးမြတ်မှာတကယ်ကိုဘာဝနာကုသိုလ်ရတာဘာကုသိုလ်ရတာလဲတကယ်ကိုအမြင့်အမြတ်ဆုံးကုသိုလ်ကြီးကိုမိမိတို့ရနေပြီအဲ့လိုရနေပြီဆိုရင်အဲ့ဒီရှုမှတ်နေတဲ့အချိန်နေဟာကိုယ့်အတွက်အကျိုးမရှိဘူးလားဗျာအဲ့ဒီအချိန်ကိုကိုအရှုံးပေးရတာလားအနိုင်ရတာလားအေးအဲ့ဒီအချိန်ကိုကိုဟာအနိုင်ရတဲ့ပုဂ္ဂိုလ်ဒါကြောင့်မို့ကိုကိုကိုကို ဒီနေ့ရွှေမင်းဝန်ဆရာတော်ရဲ့တရားစခန်းကိုလာပြီးတော့တရားစခန်းဝင်တယ်ငါဟာအောင်နိုင်သူလားရှုံးနိုင်သူလားကိုယ့်အကူအေးဒါလေးကိုကိုယ့်အကူပြန်သုံးသပ်ကြည့်ငါအချိန်ကိုအောင်နိုင်တဲ့ပုဂ္ဂိုလ်လားအချိန်ကိုအရှုံးပေးနေရတဲ့ပုဂ္ဂိုလ်လားဆိုတာကိုယ့်အကူပြန်သုံးသပ်ကြည့်ဒီနေ့ကိုဟာအချိန်နဲ့တပြေးညီငါကြိုးစားမယ်မနေ့ဖန်တရက်ပဲကြံတော့တယ်ဘယ်နည်းပဲကြံတော့လဲအဲ့ဒီအချိန်လေးကိုဘုန်းကြီးတို့ယောဂီများအလခအလဟတကုံဆုံးမသွားစီနဲ့ အချိန်တိုင်းအချိန်တိုင်းအချိန်တိုင်းစက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းအချိန်နဲ့တပြေးညီကိုဟာရှုမှတ်မှုတတိလေးမြဲနေအောင်ကြိုးစားရမယ်။ထိုင်နေတဲ့အချိန်မှလည်းရှုမှတ်သလိုရက်တဲ့အချိန်လေးလည်းရှုမှတ်မယ်။သွားတဲ့အချိန်လေးလည်းရှုမှတ်မယ်။ဆွန်းစားတဲ့အချိန်လေးလည်းရှုမှတ်မယ်။ရေချိုးတဲ့အချိန်လေးလည်းရှုမှတ်မယ်။အကုန်လုံးဟာမိမိရဲ့လှုပ်ရှားမှုတွေရှုမှတ်သလိုအိယာပေါ်နောက်ဆုံးရောက်သွားတဲ့အချိန်လေးမှလည်းပဲမလုပ်နေရမလဲ။အဲအဲ့ဒီလိုရှုမှတ်နေမယ်ဆိုရင်မိမိအတွက်ဒီကနေ့ဟာတော့ဖြင့်အကျိုးရှိဆုံးပဲ။ မင်္ဂလာလည်းရှိဆုံးပဲဟုတ်တယ်မို့လားဟိုနေ့ဟိုခါဟိုအချိန်တုန်းကတော့ကိုယ်အကြောင်းတစ်မျိုးမျိုးကြောင့်ဒီတရားနဲ့ဝေးကွာနေရတယ်ဟုတ်တယ်မို့လားတရားတွေမရှိမှနိုင်အဲ့ဒီအချိန်မှာတော့ပြင်ကိုယ်အတွက်မင်္ဂလာလည်းမရှိဘူးကုသိုလ်လည်းမရဘူးဒီနေ့ဒီချိန်လေးမှာတော့ကိုတရားတွေလည်းနားနေတယ်တရားတွေလည်းပွားနေတယ်ဆိုတော့မင်္ဂလာရောမရှိဘူးလားကဲကုသိုလ်အမြတ်တွေရောမရဘူးလားဆိုကြည့်လိုက်ဟိုနေ့ဟိုခါ တရားကွာမင်္ဂလာမရှိသောနေ့ဟိုနေ့ဟိုခါတရားကွာမင်္ဂလာမရှိသောနေ့ဆိုကြည့်ပါဒီနေ့ချိန်မှာ တရားနာမင်္ဂလာရှိသောနေ့ဒီနေ့ချိန်မှာတရားရှာမင်္ဂလာရှိသောနေ့ဒီနေ့ချိန်မှာတရားနာမင်္ဂလာရှိသောနေ့ဒီနေ့ချိန်မှာတရားရှာ ဒီနေ့တရားတွေလည်းနာနေတယ်တရားတွေလည်းရှာဖွေနေတယ်ဟုတ်တယ်မဟုတ်လားတရားရှုမှတ်နေတယ်ဆိုတာမိမိတရားရှာနေတာပဲအဲတော့တရားနာနေတယ်တရားရှာနေတယ်ဆိုတော့ဒီနေ့ကမင်္ဂလာမရှိဘူးလားအဲ့ဒီမင်္ဂလာက လောကီမင်္ဂလာလားလောကုတ္တရာမင်္ဂလာလားကုသိုလ်မင်္ဂလာတွေဘာမင်္ဂလာတွေလဲကုသိုလ်မင်္ဂလာတွေအဲ့ဒီကုသိုလ်မင်္ဂလာတွေပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာအဋ္ဌိကာရဏံဘုံတကူကြီးတယ် ဩဇာအာဏာတွေကြီးတယ်ကုသိုလ်မင်္ဂလာပြည့်စုံနေတဲ့ပုဂ္ဂိုလ်တွေဟာဘုံတကူဩဇာအာဏာကြီးတယ်ဟုတ်တိကာရဏံကုသိုလ်မင်္ဂလာတွေပြည့်စုံနေပြီဆိုရင်အဲ့ဒီပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာမိမိဆောင်ရွက်နေတဲ့စီးပွားရေးလုပ်ငန်းတွေအားလုံးကြီးပွားမယ်တိုးတက်မယ်မိမိဆောင်ရွက်နေတဲ့ပညာရေးလုပ်ငန်းတွေအားလုံးကြီးပွားတိုးတက်သွားမယ်ဟုတ်တိကာရဏကုသိုလ်မင်္ဂလာတွေပြည့်စုံကလောကီမင်္ဂလာလားကုသိုလ်မင်္ဂလာလား ဟေးကုသိုလ်မင်္ဂလာကိုဆိုလိုတာအဲ့ဒီကုသိုလ်မင်္ဂလာတွေပြည့်စုံနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတကယ့်ကိုဟုတ်တိကာရဏကြည်ပွားမယ်အားလုံးဆောင်ရွက်သမျှတွေအားလုံးကြည်ပွားမယ်တပ္ပတံပတ္တိကာရဏဒီကုသိုလ်မင်္ဂလာတွေနဲ့ပြည့်စုံနေပြီဆိုရင် ကောင်းကျိုးတွေမိမိထံကိုအလိုလိုရောက်လာလိမ့်မယ်မိမိကဘုရားရှင်မှာတွတ်တွတ်တွတ်တွတ်နဲ့သွားဆူတောင်းနေဖို့မလိုဘူးကိုယ့်စီကိုကောင်းကျိုးတွေကရောက်လာလိမ့်မယ်ဘာမင်္ဂလာတွေပြည့်စုံလို့လဲ တွေကုသိုလ်မင်္ဂလာတွေပြည့်စုံလို့အခုဟာစက္ကန့်နဲ့မိနစ်တိုင်းနာရီတိုင်းဟာဝိပဿနာဘာဝနာတရားတွေတတိပဋ္ဌာန်ဘာဝနာတရားတွေပွားနေတာဆိုတော့ကုသိုလ်တွေတဲ့ဖြစ်နေတာတစ်ချက်မှရင်တကုသိုလ်ဖြစ်တယ်တစ်ချက်မှရင်တကုသိုလ်ဖြစ်တယ်တစ်ချက်မှရင်တကုသိုလ်ဖြစ်တယ်ဆိုတော့မှတ်ချက်တွေကနည်းနည်းလေးလားအများကြီးလားဗျာကဲအများကြီးဆိုတော့ကုသိုလ်စိတ်တွေကရောနည်းနည်းလေးလားအများကြီးလားကဲဒီလောက်ကုသိုလ်မင်္ဂလာတွေပြည့်စုံနေပြီဆိုရင်ကောင်းကျိုးရမှာလားဆိုးကျိုးရမှာလား အေးကောင်းကျိုးတွေကသူ့အတူလာမှာဘာမှအထူးဆူတောင်းနေဖို့မလိုဘူးဟုတ်တယ်မို့လားအဲတော့ဒီဝိပဿနာဘာဝနာကုသိုလ်တွေကိုအမြဲတမ်းရှုမှတ်ပွားများနေမယ်ဆိုရင်မိမိကရှုမှတ်ပွားများအားထုတ်လို့ဒီလောက်အချိန်နေပြေးပြီးတော့ရှုမှတ်လို့ရှိရင်စိတ်တည်ငြိမ်မှုတမာရီရောမရဘူးလားတမာရီတွေအာကောင်းထက်တန်စွာရရင်ယုံနာတဘာဝတွေသိတဲ့ဉာဏ်အမြင်တွေယထာဘုဒ္ဓဉာဏ်ရောမရဘူးလားအကြောင်းကျိုးတွေသိတဲ့ဉာဏ်တွေရောမပေါ်နိုင်ဘူးလား ရုပ်တရားနံတရားတွေရဲ့ဖြစ်မှုပြက်မှု ဖြစ်မှုဖြစ်သဘောပြက်သဘောတွေသိတယ်ဖြစ်ပြက်ဉာဏ်တွေရောမပေါ်နိုင်ဘူးလားကဲဒီဖြစ်ပြက်ဉာဏ်တွေတဖြည်းဖြည်းအားကောင်းလာပြီဆိုရင်ဟောဒုက္ခဆင်းရဲတဲ့ဒုက္ခ అను ပဒနာဉာဏ်တွေရောမပေါ်နိုင်ဘူးလားဒီဒုက္ခ అను ပဒနာဉာဏ်တွေအားပြည့်လာပြီဆိုရင်အနတ္တကိုယ်လိုတိုင်းမဖြစ်တဲ့အစိုးမရတဲ့အနတ္တ అను ပဒနာဉာဏ်တွေရောမပေါ်နိုင်ဘူးလားဒီဉာဏ်တွေအစဉ်စဉ်အားကောင်းထက်သန်ပြီးပြည့်စုံပြီဆိုရင်မဉဏ်ပူဉဏ်ဖြင့်နိဗ္ဗာန်မျက်မှောက်မတွေ့နိုင်ဘူးလား ပယ်ဆင်းရဲတွေကမလွတ်နိုင်ဘူးလားပါရမီတို့တွေရှိမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဆက်လက်ပြီးတော့ကြိုးစားအားထုတ်သွားလို့ပါရမီတို့တွေရှိလို့ပါရမီတွေပြည့်စုံမယ်ဆိုရင်ဆင်းရဲငြိမ်းတဲ့တကယ်ဆင်းရဲဟူသမျှတွေအားလုံးငြိမ်းတဲ့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာမရနိုင်ဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများကိုရတဲ့ကိုယ်ချိန်လေးကိုကိုယ်ပိုင်အသုံးချတတ်လို့ရှိရင်နိဗ္ဗာန်ထိအောင်အကျိုးမရနိုင်ဘူးလား အေးဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကစတ္တတော်ဘေကဝေကာလသမ္မာဘာဝိယမာနာသမ္မာနုပရိဝုဒိယမာနာနုပုဗေနအာတဝနံခယံပါပင်တိဘေကဝေယံတော်မြတ်ဥจิตသားတို့စတ္တတော်၄ပါးဂုံတော်ဣမေကာလအခုပြောဆိုခဲ့တဲ့ချိန်ခါကာလအချိန်ခါကာလတို့ကိုသမ္မာကောင်းမွန်မှန်ကန်စွာဘာဝိယမာနာပွားများအပ်သည်ရှိသော ။တမ္မာကောင်းမွန်မှကစွာနုပရိဝတိယမာနာဖမထထမပြတ်မလန့်ဖြစ်ပွားစေအပ်သည်ရှိသောအနုဘဝေနအစဉ်အားဖြင့်အာတဝနံအာတောတရားတို့ဤအာတဝနံကာမတဝဘဝတဝဒိဋ္ဌတဝအဝိဇ္ဇာတဝလို့ဆိုတဲ့အာတောတရား၄ပါးတို့ဤခယံကုံညင်းတို့ပပင်တီကောင်းစွာမသွေးရောက်စေနိုင်ပါပေတည်း တောင်းမြဝေအောင်ဤသို့ပြုရာမြတ်ပုံညာကြောင့်ဧကြီးဒေမေမြည်သည် ရွှေပြည်ထုတ်ကြောင့်လမ်းမကောက်ပေရောက်ရပါလိုထိုထိုဘဝကျင်လေရလေ ဒုက္ခပိဒံယမံအပေါင်းမကောင်းဟုသည်မြမတွေ့ရပင်မကောင်းဟုသည်မြဣဿာမင်္ဂလာကိုရွေကတာတိုင်းရစေတော်ယနေ့ယခု ကကုမိဘဆရာမြို့တဟာနှင့်ကိုမဆောင်ကြံကိုဆောင်နှကအရင်စ၍ရှိသည်မြလုံးစုံဘုံ31ဖြည့်ဖြည့်သည်မြဝေနေရတို့ရကြပါစေ ဘေငါဝေသည်မြာထွေတာဓုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုနာဓုသာဓုမြမြမြ ယူတော်မူကြပါကုန်လောဒုသာဒုသာဒုမြာမြာအမြာယူတော်မူကြပါကုန်လောသာဒုသာဒုသာဒုမြတ်တံပွားမယ် အယံဆယ်မျက်နှာနေအာလုံးတတဝါတွေဖေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနဲ့ မိမျိုးခန္ဓာဝန်ကို ရွဲ့ဆောင်နိုင်ကြပါစေဘုရားဆယ်မျက်နာနေဟာလုံးတတဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေ ကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိတို့ခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေ။ယသမျက်နာနေအာလုံးတတဝါတွေဘေးရန်ကင်းကြပါစေ။ကင်းကြပါစေ။ ကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနဲ့မိမိတို့ခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေသာဓုသာဓုသာ